နေ့2021ခုနှစ်မေလ10ရက်စနေနေ့ပေမတသင်္ဃာကျမ်းအခန်းကိုကမ္မထမင်းကိုသင်ယူလေ့လာကျင့်သုံးခြင်းအပိုင်း5ပေါ့ဗျာဒီနေ့じゃဘာသင်ဘာသင်ပေးမလဲဆိုအတေယတုပပေါ့နော်တေယတုပနှစ်မျိုးရှိနေတယ် ပိရမတ္တသင်္ဃာဉာဏဝိသုရိမလဉာဏဝတေယတုပ10မျိုး10ပါးပြောပါတယ်ဘုရားရှင်ကမာသီပလံတုတ်တန်ကျတော့9မျိုးဟောထားပါတယ်အဲ့ဒီတေယတုပ10မျိုး9မျိုးသုံးမျိုး10ပါး9ပါးဒီနေ့အဲ့ဒါတွေလေ့လာသင်ယူကြမယ်နော်ပထမဆုံးဘုန်းကြီးတို့ဒေါက်တာမင်းတင်မောရေးထားတဲ့သင်ညိုကမ္မထံပိုင်းအဲအတုပ 10မျိုးကိုကြည့်မယ်နော်ဒါတော့ဒကာကြီးတို့ဓမ္မကြီးတို့လက်ထဲမှာဒီစာအုပ်ကထည့်ထားအဲ့ဒီစာအုပ်ကိုကြည့်ခိုင်းတာအဲ့ဒီစာအုပ်လေးကြည့်ထားမယ်နော်ပြီးရတာလေးတင်လို့ရတင်လိုက်စမ်းပေါ့အတုပအဲ့ဒါလေးရှိမယ်နော်သင်ညို ဒေါက်တာမင်းတို့မိုးရေးထားတဲ့အတုပ10မျိုးပေါ့အတုပ10ပါးစာမျက်နှာ250ခုံးပါရောကတုံးနဲ့တူမတူပဲဖြစ်ဟွန်းပြီးတော့တကယ်ရှုခွင်းရှုခက်ကတော့မရဏတတိရင်ရှုရပြီးမှအတုပသွားတော့ဒါမဲ့ဒီသင်္ကြိုတွေအတိုင်းဘုံရသင်နေတာဖြစ်တဲ့အတွက် ဒီခန္ဓာဝိရမသေးခင်တော့နှစ်သက်နေတာပေါ့နော်သေသွားတဲ့ခါကျတော့သူကနှစ်သက်ဆရာ မရှိတော့နှစ်သက်ဆရာမရှိတော့တဲ့အတွက်တခုနဲ့တခုမတူဘူးရှင်ရှေးပြန်တက်လိုက်တော့နောက်ဆက်သွားဟွန်းသေပြီးသွားတဲ့ခါကျဒီခန္ဓာကိုယ်ကနှစ်သက်ဖွယ်မရှိလို့ဒါကိုအတုပါပြောတာပေါ့ဗျအောက်ကိုဆက်ကြည့်လိုက် အောက်ပါအတုပါဆင်မျိုးအောက်ပါ ဒီမှာတေလွန်ပြီးတဲ့အခါသူကတော့ခန္ဓာကိုယ်ကြီးကဟိုမသေးခင်တော့လူတိုင်းလူတိုင်းနှစ်တန်နေကြတော့နော်တေသွားတဲ့အခါကျတော့ဒီကခန္ဓာကိုယ်ဖြည်းဖြည်းပုတ်လာတော့ပုတ်လာတော့အကြောင်းဆက်ဆုပ်ဖွယ်ယွန်ရှားဝယ်ဖြစ်တဲ့တော့အတုပါခွာအတုစီတဘာဝတာယအတုပိဆက်ဆုပ်ဖွယ်ယွန်ရှားဝယ်မတင့်တဲ့ဝယ်ဖြစ်လို့အတုပါလို့ခေါ်တော့ အဲတော့မြတ်သောအပြင်တော့ဘုန်းကြီးတို့သိကြတာအတုပါဆိုတာဒီသေသွားတဲ့အလောင်းကောင်ကြီးပဲပုတ်ပွားနေတဲ့အတွက်အတုပါလို့သင်တယ်ဒါပေမဲ့ဒီစာပေများမှာကြတော့တေဝမကသင်္ခါရအလုံးကလည်းအတုပါလို့ခေါ်ရမယ်ဆိုပါဠိလေးဖတ်ပြမယ်နော်တဗ္ဗံပိဟိတေဝမကံသင်္ကတံကိလေသာသူစီပဂရဏတောအတုပအတုပံတွေဝ ထုမရဟတိဘုန်းကြီးတို့တော်တော်များများသိတာကသေအာတုဘရှင်အာတုဘပဲဒါပဲအာတုဘထင်တော့တကယ်တော့မဟုတ်ဘူးဗျဘုန်းကြီးတို့တက်ထင်ရှားရှိတဲ့တရားပဲဖြစ်ဖြစ်တက်မဲ့ဖြစ်ဖြစ်ဘုံသုံးပါးမှာဖြစ်တဲ့တေဝမကသင်္ကတတရားအားလုံးဟာကိလေသာညစ်ကြေးတို့ယူစီးရဖြစ်တဲ့အတွက်ဆက်ဆုပ်ယွန်ရှားဝယ်အတုဘအာယုန်တွေဖြစ်တယ်ဆိုဆိုလိုတာကတော့ တေယုံကသင်္ခါရတရားလောကီတရားအလုံးကတော့ကိလေသာတွေယိုစီးနေတဲ့အတွက်ဒါအတုဝလို့ခေါ်နိုင်တယ်ဒီလိုပြောတယ်ပေါ့။ပြီးတော့ဒီမှာအတုဝ10မျိုးဆိုပြီးတော့သင်ညိုဗိဓမတသင်္ဃာမှာပြောသွားတယ်ပေါ့နော်။ဒီမှာတော့တေလွန်ပြီးနေ့ရက်သုံးရက်ကြာဖူးရောပုတ်တဲ့ပြင်ဆက်ဆုပ်ဖွယ်သောအတုပါလောင်းနည်းနည်းကြားလာတဲ့ခါကျတော့ ခုရောကြာတယ်တော့ဒီဆေးလည်းမထိုးပဲနဲ့သဘာဝတိုင်ထားလို့ကြာလေဖူးရောအများဆုံးတပတ်လောက်နေပုတ်ပြီးတော့ဖူးဖူးရောကြွတယ်တော့အဲ့ဒါကိုဒီမှာနေ့ရက်သုံးရက်ကြာယောဂအခြေအနေပေါ်လည်းမူတည်ပါဘူးနေရာသီဥတုပေါ်မှာလည်းမူနေပူလို့ခဏရပုတ်ပုတ်လွယ်အဲ့ဒါကြောင့်ဖူးရောကြွတဲ့ဒီလောင်းကောင်ပုတ်ကြီးတွေတွေ့မှုမှာတချို့အတုပါရှုတွေပါတွေ့လို့ ဖောင်ကားနေတာအဲ့ဒါမျိုးဥဒ္ဓမာတွေကအတုပခေါ်တယ်။နောက်ဝိနိလကအတုပအနီဖြူရောစရာညိုမဲ့ပုတ်ပွားနေတဲ့မတာလောင်းဒါကတော့ဘယ်လိုဖြစ်နေလဲဆိုတချို့ခန္ဓာတချို့အတုပလောင်းကောင်းတွေကြတော့အညိုကွက်အမဲကွက်အစိမ့်ကွက်တချို့ကြတကုံလုံးမဲတချို့ကြအကွက်အကွက်တွေဟိုတွေ့ဘူးတယ်ခွန်တို့ တပြေကံပြေကြီးနေတရားတိဆရာတော်အဲ့တော့ဘိုင်းတရားမှာဆရာတော်ရှိသေးတယ်သူနဲ့အတူသွားကြရောကြတယ်တပြေကံပြေကြီးနေတရားတိဆရာတော်ဆရာတော်ဥပဒေထားပြီးအောင်တော့သူပြန်တော်မူတော့သူမျက်နှာမှာအဲ့လိုအကွက်အကွက်တွေကအညိုကွက်စိမ့်ကွက်အဲ့တော့ပဏိတရမှာဆရာတော်အင်းဒါမှအတုဝပိတာတာချို့ကြတော့ဆေးတွေထိုးထားပြုတ်ပြင်ထားတော့အတုဝအတုဝပုံနဲ့မတူဘူးပေါ့ဗျာ ဝိနိလကပုပ္ပါဆိုအဲ့ဒါကိုပြောပါတယ်ဒါတွေကတော့မြင်ဘူးရင်တော့ရှုလို့ရတော့မမြင်ဘူးရင်တော့တချို့ဟာတွေကတော့ကြော်ထားလို့ရတော့နောက်ဝိနိလကအတုပအပေါ်နဲ့တန်လာဗျဝိနိဝိပုပ္ပကအတုပဆိုတာတော့ပြီးတဆူဆူပေါက်ခွဲရုပ်လဲဆက်ဆူတွေးရကြားလာရင်သူကပေါက်လာပြီးဖြစ်သွားတော့အဲတချို့လောင်းကောင်းတွေကြပြီးတွေထွက်ပြီးတွေယိုစီးနေတဲ့အတုပ ဒါမျိုးတွေနော်အောက်ကိုဆက်ကြည့်မှဒါဝိပောဘကအတုပါခေါ်တယ်နောက်တစ်ခုကကြတော့ဗာလဲဆိုတော့ဝိစိတ်ကနော်ဒါဘယ်လိုဖြစ်နေလဲဆိုတော့မကျေနပ်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်လာတတ်လိုက်တာတတ်လိုက်တာခါဖြတ်လိုက်တာအပေါ်တစ်ပိုင်းအောက်တစ်ပိုင်းပေါ့အဲ့လိုသိနေတဲ့အလောင်းကောင်ကိုပြောတယ်ဒါကိုဝိစိတကအာရုံနှစ်ပိုင်းပြနေတဲ့ အဓိကတော့နှစ်ပိုင်းပါပဲနှစ်ပိုင်းပြနေတဲ့အလောင်းကောင်းပဲနောက်ပြီးတော့ဝိခာယတိကအတုပါခွေတို့လက်ဓာတို့ကြီးတို့ဒီအတုပါလောင်းကောင်းပုံကြီးကိုငိုတုန်းကတော့သေသွားလို့ရှင်သူကဘာလဲဆိုတော့အသိဉာဏ်မှာဆွဲပြလိုက်တော့ဆွဲပြလိုက်တဲ့အခါကျဒီတော်ခွေတို့လက်ဓာတို့ကြီးတို့ဒီစားနေတဲ့အလောင်းကောင်းပုံကြီးပေါ့ဒါတစ်မျိုးပေါ့ ပြီးတော့မှဝိခိတကအတုပါဝိခိတကအတုပါကျတော့ဒီမှာကြည့်လိုက်ပါနော်သူကတော့ဝိကိတကအတုပါဆိုခုနခွေးတွေကြီးတွေကနေစတော့ပြီးတော့ကြိုက်ချီပြီးပြက်ထားတာပေါ့ဗျာအဲတော့ဒါပြတဲ့ဖေယိုဖေယပြက်နေခေါင်းတကြခြေတော်တွေကလက်တကြရှောက်တပွဲတပြားတွေဖြစ်နေတာအဲ့ဒါမျိုးဝိခိတကခေါ်တယ် အဲသူကအဲ့ဒါတွေမပါဘူးတကယ်တော့ဒီစကားလုံးနဲ့ဆက်နေခွေးတို့လာလာတို့လက်ထားတို့ဒီကောင်းမလောင်တွေစားတဲ့ခန္ဓာကိုယ်ကြီးကဖေယိုဖေယတစားစီပြန့်ကျဲနေတဲ့သဘောမျိုးရှိတာကိုဝိခိတကအတုပလို့ခေါ်တယ်ဟတဝိခိတကအတုပဒါကြတော့သူကဒီလိုတော့မဟုတ်သူကပြန်ထားတာဟာတော့အစိမ့်စိမ့်မှလှိပြတာတချို့ပုံကိုယ်တွေကြတော့ ရန်သူပေါ့လေသူ့ရမကျေနပ်တဲ့ပုဂ္ဂိုလ်ကဘလို့တတ်လိုက်လဲဆိုခေါင်းတခြားဘုန်းကြီးနောက်မှတ်စုလဲဘုန်းကြီးမှတ်စုလဲပေးထားပါတယ်နောက်ပြပါဒါတော့ဒီအဲမှာရှိတဲ့အတိုင်းရေးတာချိုးပုဂ္ဂိုလ်တွေကရန်သူတွေကလည်းတတ်ဖြတ်လိုက်တယ်တတ်ဖြတ်တဲ့အခါကျအာခေါင်းကိုလည်းတခြားဖြတ်လိုက်တယ်လက်တွေကိုလည်းဖြတ်တောက်လိုက်တယ်ခြေတော်ကိုလည်းဖြတ်တောက်အဲလိုပေါင်းကနေဖြတ်တောက်ထားတော့အဲကြဘယ်လိုပြန်လဲကိုတခြားခေါင်းတခြားလက်တခြားခြေတော်တခြားအဲ့ဒီလို အပိုင်းပိုင်းဖြတ်ခံတဲ့အတုပလောင်းကောင်မျိုးဟတ္တဝိခိတကအတုပလို့ခေါ်တယ်။လောဟိတကအတုပစတက္ခါဇာဆိုရင်တော့သွေးတွေယူထွက်တော့ဗျ။နော်သွေးတွေသေခါဇာဆိုသွေးတွေယူထွက်ကြာလာတဲ့အဲဒါပြည်ဖြစ်ပြောင်းသွား။ဒါတွေကတော့ဒီမှာတော့တစ်ခုချင်းခွဲပြသွေးယူထွက်တဲ့အတုပတစ်ခုပြည်ယူထွက်တဲ့အတုပတစ်ခုဒီလိုခွဲပြတာ နောက်တစ်ခုသွားမယ်ပုလူဝကအပေါ်နည်းနည်းတက်လာပုလူဝကအတုပဒါကြတော့လောက်တွေတဖွာဖွာစားနေတဲ့အတုပလောင်ကောင်းတယ်လောင်မြပြည့်နေတာဘုန်းကြီးတို့ခုကိကတော့လူသေးလောင်းကတော့လောက်တွေစားတော့မြင်ခဲ့တယ်ဟိုတရိษံသေးလေးတွေပါလေတွေ့တဲ့အခါအဲ့မှာတွေ့ဘူးမှာလောက်တွေအကုန်လုံးတဖွာဖွာစားနေတဲ့အလောင်ကောင်းပုံမျိုးဒါမျိုးဆိုလိုတယ်နောက်ဆုံးတစ်ခုအဋ္ဌိကအယိုးစု နော်အယိုးစုအကုန်လုံးအယိုးစုပဲကြံတော့အယိုးစုကမအယိုးကြီးတဲ့ကြံတဲ့အနေထားမျိုးပေါ့နော်ဒီနေ့တော့ဟိုဆောင်းမလေးလှူထားတဲ့ရိုးစိုးရပြပုံနေပုတ်တာဒါကတော့သင်းညုံတိုင်းပြောတယ်အဲဘုန်းကြီးရဲ့မတ်စုလေးခုချင်းရှိလောင်ဒီအဲဘုန်းကြီးအတုဝ10မျိုးဘုန်းကြီးပေးထားတဲ့မတ်စုလေးပြသမောရှိခဲ့အဲဒီအတုဝ10မျိုးကြဘုန်းကြီးနှုတ် ဘုန်းကြီးထုတ်တာတွေအတုပါကတော့တခြားမဟုတ်ပါဘူးဗျာဘုန်းကြီးတို့ဝိသုဒ္ဓိမက်ကနေပြီးတော့ဘယ်အတုပါဆိုဘယ်လိုဟာမျိုးနဲ့တင့်တော်တယ်ဆိုတာမျိုးဒီမှာအတုပါဆိုရင်နော်အဲ့မှာကြည့်လိုက်ဒါပို့ပြီးတော့ခုနနဲ့ဆိုင်ပေါ်ခေါ်ပါတယ်နော်ဘာဖြစ်လို့လဲဆိုကြည့်လိုက်ဩဒုမာရကအတုပါခန္ဓာကိုယ်ကြီးကဖူးရောင်ကြွတ်တယ်တပတ်လောက်ဆိုဖူးရောင်ကြွတ်တယ်အဲ့တော့လောင်းကောင်ပုံမျိုးဆိုရင်ဟုတ် တရားရှုမှတ်တဲ့ခါကျဘယ်လိုပုံကုန်မျိုးရှုမှတ်တင်တယ်လဲပုံတရားဆိုပုံပန်းတရားတချို့ကအော်ငါသားလေးကဘယ်လိုလေးငါသမီးလေးကဘယ်လိုပုံစံလေးနော်ပုံပန်းတရားအဲ့လိုပုံပန်းတရားနှစ်သက်သဘောကြတဲ့ပုံကိုတတ်အဲ့လိုပုံကုန်မျိုးဆိုရင်တော့ဒီဥဒုမာရကဖူးရောင်ကြွတက်ပြီးတော့နေတဲ့အလောင်းကောင်ပုံကိုရှုရမယ်ဘုန်းကြီးတို့ပန္နိရာယမှာဆရာတော်ကြီးပြန်တော်မူတော့ရောက်ပါတယ် ငကောလည်းဆရာတို့ရခန္ဓာဘဝပိုင်းဆိုဒုက္ခနောဝေရဒီတပတ်လောက်ကြာတော့ဖူးရောင်ကြွတန်းညိုမဲပြီးအဲ့လိုမျိုးလောင်းအဲ့ဒါကြောင့်ပုံမှန်တဏ္ဍာကိုနှစ်သက်မြန်နိုးတဲ့ပုံကိုမျိုးကြတော့ဖူးရောင်ကြွတတ်တဲ့အတုပါမျိုးရှုပါပြီးမှရှုနည်းပြောမယ်နော်ခုကတော့စာအတိုင်းပထမသင်ရတယ်ပြီးမှလက်တွေပိုင်းသွားမယ်ဒုတိယကဝိနိလကပုပ္ပညိုညိုမဲမဲဆင်းရဲတာလုံးဟိုညိုမဲနေလောင်းကောင်း ခုနဘိုင်းဒါရမဆရာတော်ကြီးအလောင်းကုန်ယုတ်ကလတော်ကြီးကြတော့ညိုမဲနာဖူးရောင်ကြွတဲ့ပြီးတော့ဖောင်းပြီးတော့ညိုမဲနာတကုံလုံးအဲ့လိုမျိုးအဲ့လိုညိုမဲနေတဲ့အလောင်းကောင်ပုံမျိုးကြတော့နော်ကိုအစင်းပေါ့အသားရည်တွေနှစ်သားငါသားလေးအယောင်ငါသမီးလေးကအသားရောင်လေးဝါဝဝင်းဝင်းလေးဟုတ်လားဖြူဘိုးဘွေးလေးကိုရည်အစင်းပေါ့နော်ကိုရည်အစင်းကိုတတ်မှတ်တဲ့ပုဂ္ဂိုလ်နှစ်သက်တဲ့ပုဂ္ဂိုလ် အဲ့ဒီလိုပုံကိုမျိုးဆိုကိုယ်ခန္ဓာကိုယ်ပဲဖြစ်ဒုက္ခနာကိုယ်ပဲဖြစ်တချို့ကအသားရောင်တွေကဟောဝါဝင်းဆုပ်ပြင်းနေတာပဲဖြူဖွေးနေတာပဲဒီအယောင်အစင်းကိုအသားရည်စင်းကိုနှစ်သက်မြန်နိုးတဲ့ပုံကိုဆိုရင်တော့ဒီဝိနိလဘကအတုပညိုညိုမဲမဲအလောင်းကောင်ပုံအစင်းရှိတဲ့အလောင်းကောင်ပုံကို ရှုပါနောက်ဝိပုပ္ပကအတုပဝိပုပ္ပကအတုပဆိုတာ တေဃာစကြတော့လူတွေကတတ်ခံလို့တေဃာစတော့သွေးတွေယူစီတော့ကြားလာတော့ပြည်ဖြစ်ပုတ်လာသွေးတွေကပုတ်သွားပြည်ပြောင်းသွားတော့ပြည်ဖြစ်ပြောင်းလဲသွားသွေးတွေယူပြည်တွေယူစီနေပြည်တွေယူကြနေတဲ့လောင်းကောင်ယူစီနေတဲ့လောင်းကောင်ပုံမျိုးကြဘယ်လိုပုံကိုမျိုးတင်တော်လဲကိုမှဖြစ်တဲ့ပန်းနဲ့ကိုနန့်ပေါ့ဗျာတနည်းအားဖြင့်ပြောရင်ဒီကြော်ရေမွေးလေးသုံးတော့ရေမွေးနန့်တို့အစာရတော့နတာနန့်တို့ ကိုယ်မှာလိမ့်ကြံထားတဲ့အနံလေးကိုနှစ်သက်တတ်မတ်တဲ့ပုဂ္ဂိုလ်ဟာဝိနိလောကပုပ္ပကယိုစီးတဲ့ပြည်ရှိတဲ့လောင်းကောင်းမှုပုံမျိုးကိုရှုပါနောက်ဝိစိတ်တကဒီမှာဒါကြတော့ဘုန်းကြီးတို့ဟိုရေအတိုင်းရှင်းရှင်းလင်းလင်းရေးတာပေါ့နော်ဒါကြတော့ဝိစိတ်တကအတုပါဆိုပါလေဆိုတော့ရန်သူကနေမကျေနပ်တဲ့ခါကျခါကနေခုတ်ဖြတ်တတ်လိုက်တာနော် အလေကောင်းနဲ့နှစ်ပိုင်းဖြတ်သားလိုက်တယ်နှစ်ခုကွဲနေတော့ခန္ဓာကနှစ်ပိုင်းနှစ်ပိုင်းကွဲနေအတုပါမျိုးတချို့နေရာကြံထန်းနေတတ်တဲ့ခါမှာအဲ့လိုမျိုးဒါထက်ထက်နဲ့အခါကနေဖြတ်ချလိုက်အဲ့လိုအလောင်းနှစ်ပိုင်းပြတ်နေတဲ့အလောင်းကောင်ပုံမျိုးအဲ့ဒါဝိစိတကအလောင်းကောင်ပုံခေါ်တယ်ဒီလိုပုံကူမျိုးကြတော့ဒီလိုအလောင်းကောင်မျိုးကြတော့ဘယ်လိုပုံကူမျိုးကောင်းလဲဆိုတော့သူက ဒီဟောတချို့ကြတော့ငါသားလေးကခန္ဓာကိုယ်လေးလုံးလုံးကြည်ကြည်လေးငါသမီးကလုံးလုံးကြည်ကြည်လေးကိုနှစ်သက်သဘောကြတယ်ခန္ဓာလုံးလုံးကြည်ကြည်လေးအဲ့လိုပေါ့ခန္ဓာကိုယ်လုံးလုံးကြည်ကြည်လေးကိုနှစ်သက်သဘောကြတဲ့ပုံကောမျိုးဆိုရင်ဒီဝိသေတကအတုပမျိုးခန္ဓာကိုယ်နှစ်ပိုင်းပြတ်နေတဲ့သေပြီးတော့နှစ်ပိုင်းပြတ်ပြီးသေတဲ့အလောင်းကောင်ပုံမျိုးရှုပါဝိခာယိတကဒါကြတော့ခန္ဓာတတ္တဝါတွေပေါ့နော် ခွေတို့လက်ဓာတို့ကြီးတို့အစာရဒီကောင်းတွေစားတော့ပြီးတော့ပြစ်ထားတာကြိုက်ခဲတာတဲ့ကြိုက်ခဲနေဒါပြစ်ထားမဟုတ်အဲ့ဒီတတ္တဝါတွေတတ္တဝါမျိုးစုံပေါ့ဗျာအများကြီးပဲရေးအဲ့မှာဟောတာရေးထားကြတယ်ခွေတွေကြီးတွေဒီမှာတော့မြင်သာတာလောက်ရေးတာပဲတကယ်တမ်းတတ္တဝါမျိုးစုံစားတော့နေအဲ့ဒီလိုအလောင်းကောင်ပုံမျိုးအဲ့ဒီအမျိုးကျတော့ဘယ်လိုပုံကမျိုးတင့်တော်လဲတဲ့တချို့က ဟိုဣဆယ်ညံညောတဲ့အသားပုံလေးတွေဟိုအသားလေးတွေသမီးလေးပစုံလေးတွေဆွဲကြည့်လိုက်လက်မောင်းကျက်သားလေးဆွဲကြည့်လိုက်နော်အဲ့လိုမျိုးပေါ့သမယဆိုင်တဲ့ဣဆယ်ညံညောတော့သားပုံလေးတွေနှစ်သက်မြတ်နိုးတဲ့ပုဂ္ဂိုလ်ဟာဒီဝိခာယိတကအတုပတရိษံနေစားတော့ကြိုက်ခဲနေတဲ့အလောင်းကောင်းပုဂ္ဂိုလ်ရှူတဲ့နောက်တစ်ခါကျဝိခိတကခုနတရိษံနေစားတော့ပြီးတော့သူကပြစ်ထားတာသူဝါတကကြောင့်ဟိုနာပြစ်တာဒီနာပြစ်တာလောင်းကောင်းတစားစီဖြစ်နေ အဲ့ဒီလိုအလောင်းကောင်ပုံမျိုးကြဘယ်လိုပုံကောင်မျိုးတင့်တော်လဲဆိုတချို့ကခန္ဓာကိုယ်ကြီးငယ်လှပတဲ့နော်သဘောကျနော်ခန္ဓာကိုယ်ကြီးငယ်နော်လက်ကလေးတွေခြေတော်လေးတွေဟုတ်လားတင်းတင်းတက်တက်လေးရှိတာနေရွယ်လေးတွေနှာခေါင်းလေးတွေတင်းတင်းတက်လေးရှိတာလှလှပပလေးတွေရှိတာအဲ့တော့ကိုသားကိုသမီးလေးဆိုငါသမီးလေးကနေရွယ်လေးကဘယ်လိုလေးနှာခေါင်းလေးကဘယ်လိုလက်လေးကဘယ်လိုလေး စရအဲ့လိုနှစ်သက်သဘောကျတဲ့ပုံကိုဆိုရင်နှစ်သက်သူကတော့ဒီမှာကြားတယ်ဒီကမ္မထာနဲ့တင့်တော်တယ်အောက်ကနည်းနည်းတင်လိုက်ပါကိုရှင်ဟတဝိခိတကဒါကြတော့ခုနဒီမှာထင်ရှားအောင်ရေးတာတချို့ပုဂ္ဂိုလ်ကရဲဆယ်ရန်သူကသူကအညိုးကြီးတာကိုတက်ချင်တဲ့ပုဂ္ဂိုလ်ရိုးရိုးမတောင်ခေါင်းကိုဖြတ်လိုက်တယ်ကိုယ်နဲ့ခေါင်းကိုတခြားစီဖြတ်တယ်လက်တွေကိုလည်းဖြတ်လိုက်တယ်ခြေထောက်တွေ ပေါင်တွေကိုလည်းဖြတ်လိုက်တယ်အဲ့လိုပေါ့ကိုယ်တခြားခေါင်းတခြားလက်တခြားခြေတော်ခြေတော်တွေတခြားအဲ့လိုသူတို့ရရအကုန်လုံးကြာဖယုတ်ပဲပြစ်ထားတော့အာသူသေးကောင်းအာသူပါအဲ့ဒါကြပါလေတကူလုံးကိုနှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်တကူလုံးပြီးပြီဆုံးချင်းတာနှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်များကြတော့အတဝိခိတကအတုပမျိုးရှုရမယ်အောက်ကိုသွားမယ်နံပါတ်၈ဒုတိယမျက်နှာ ဒါကြတော့သွေးယူစီးနေတာပေါ့နော်သွေးတွေတက်ခါစားဆိုရင်ခုနဘယ်လောင်းကောင်ဖြစ်တက်ခါစားဆိုရင်တော့သွေးတွေကယူစီးကြသွေးယူစီးကြနေအလောင်းကောင်ပုံမျိုးပေါ့အဲ့ဒါကြတော့တချို့ပုံကိုယ်တွေကြတော့စင်တစားလေးတွေပေါ့ဝေစားလေးနဲ့ဝေစင်တာသဘောကျတယ်လောတစားလေးနဲ့ဝေစင်တာသဘောကျတယ်အဲ့လိုစင်တစားလေးနဲ့လှပါပပဝေစင်တာတာဟုတ် နှစ်သက်မြတ်နိုးတဲ့ပုဂ္ဂိုလ်ဟာဒီသွေးတွေယိုကျနေအလောင်းကောင်ဖို့သွေးတွေယိုထွက်နေတဲ့အလောင်းကောင်ဖို့ရှုရမယ်နံပါတ်9ပုလူဝကအတုပပိုးလောက်တွေပြည်နေလောက်တွေတဘွားဘွားစားနေတဲ့အတုပအလောင်းကောင်ဖို့အဲ့ဒါကြတော့ကိုတဝူဒီပိုင်းဆိုပြီးမြတ်နိုးတာပေါ့ဒီပုဂ္ဂိုလ်ကိုဒီသားလေးဒီသမီးလေးဒီပုဂ္ဂိုလ်ကိုကိုကမြတ်နိုးတာတဝူဒီပိုင်းနဲ့ အဲ့လိုတူရိပိုင်နေနဲ့မြန်နိုးတဲ့ပုံကိုကြတော့ဒီပုလူဝကလောက်တွေတဘာဝစားနေတဲ့အတုပခွန်ပုံကိုရှုပါအဋ္ဌိကအယောစုအခုဘုန်းကြီးတို့မကြသေးခင်ဒီကုလုံးပေါင်းလုံးရိုက်ပြီးတော့ရောင်းပါလေးတယောက်လူတာအယောစုပုံပို့ထားအဲ့လိုအယောစုကမ္မထာနဲ့ရှုနိုင်တယ်အများစုအမြင်ယောစုရှုတာတော့ပုံမြင်လွယ်တော့အဲ့ဒီယောစုကြတော့ဘယ်လိုပုံပုံလဲ ဟိုတချို့ကဟိုသွားလေးတွေသဘောကြတော့ကိုချစ်တဲ့မြန်လို့တဲ့ပုံကဟိုသွားလေးတွေဖြူလို့ဖွဲလို့နှစ်သက်သဘောကြအဲ့လိုသွားပေါ်မှာနှစ်သက်မြန်လို့တဲ့ပုံကများကြတော့ဟိုဒီအယိုးစု ကမ္မထာကိုရှုရမယ်အောက်မှာဆက်ကြည့်လောက်မှတ်ချက်ဆိုပြီးတော့နော်ဟိုဘုရားဟောရတော့မပြောရသေးဘူးဒီခုနဘုရားဟောနဲ့နိုင်ရှင်ကြည့်မယ် အရင်ဒါနောက်မှပြောမယ်နော်ဘုန်းကြီးကတော့ဖရာဟောပဲမှာအောက်ကိုဆက်ဆွဲကြည့်တော့နောက်တစ်ခုပါလေဒါပဲလားပြီးမှဒီဟာကိုပြချက်တယ်ဖရာဟောအတုပဆိုတာရှိသေးတယ်အတုပတစ်ခုရှိသေးတယ်၉မျိုးတဝိအဝိညာဉ်နဲ့အတုပမှတ်စုအဲ့ဒီအဲ့ဒီဟာလေးတင်ပြသမောရှာလို့လွယ်လားမသိဘူးနှစ်ခုရှိတယ်အဲ့မှာအဝိညာဉ်နဲ့အတုပ၉မျိုး၉ပါဆိုပြီးတော့ဟုတ်တယ်ဟိုတနေ့ကဓမ္မကြီးကြောက်ကဘုန်းကြီးကိုလှမ်းပြောတယ် ဟိုမြန်မာပြန်ရေးထားတဲ့ခါကျနည်းနည်းတော့ဖတ်ရခက်တာနားလည်ရခက်တယ်အဲ့ဒီတိုင်ရေးထားတော့ကာနုပဒနာနဝတိတိဝတိကပပအဝိညာဏကအတုပပွားနီဆိုပြီးတော့နဝကကိုယ်ပေါ်ရဲ့တိဝတိကလောင်းကောင်ပုတ်အဲ့လိုမဆုပေးထားပါအဲ့ဒီထဲမှာကြတော့နံပါတ်1ကဒါပဲဟုတ်တယ်အဲ့ဒီမှာကြည်လိုက်နံပါတ်1နည်းနည်းလေးကပ်ပြလိုက် နံပါတ်1ကြတော့ဒါဖရာဟောမာသရိပဒံတုတ်တန်ကြဒီတိုင်းဟောတာသူကဒီထဲမှာတော့ရှုခွင်းရှုခက်တွေရောရေးထားတော့ရှုပ်ချက်ခံနေနော်သူကတော့အလောင်းကောင်ပုဂ္ဂိုလ်ဒီမှာအချင်းချုပ်ပြောအလောင်းကောင်ပုဂ္ဂိုလ်သူကဒီနှစ်ခုအနေနဲ့ဖရာဟောတယ်အလောင်းကောင်ပုဂ္ဂိုလ်ခုနကသင်ညိုတို့ဝိသုဒ္ဓိမေတို့ကြအလောင်းကောင်ပုဂ္ဂိုလ်ကိုးခုဟောတယ် ဒီမာသရိပဒံသုတ်တံကြတော့လောင်းကောင်ဘုံနှစ်ခုပဲရိုးစုကခုနှစ်ခုဟောတာအဲ့လိုလေးနည်းနည်းအကြံဉာဏ်မှတ်ထားမယ်နော်ခုကြည့်လိုက်လောင်းကောင်ဘုံနှစ်ခုတေပြီးတော့ကတရက်လုံးနေရသုံးလုံးသုံးရလုံးသင်းကြိုင်းမှာပြက်ထားလိုက်ဆွဲပြက်ထားလိုက်အဲ့မှာမူလာအဆင်းရောက်ပြန်ညိုမဲနေသွေးပြီးတွေယိုကြနေအလောင်းကောင်ဘုံနော်အဲ့ဒီလောင်းကောင်ဘုံကြည့်ပြီးတော့ငါလည်းပဲဒီလို မသာဒီမသာလောင်းလို့ပထမတော့သူ့လောင်းကောင်ကိုကြည့်မြင်အောင်ကြည့်ရတော့မျက်စိဖွင့်ကြည့်ရတယ်စိတ်ထဲမှာဆွဲတော့မျက်စိမိတ်ရှုလို့ရပြီဟောပြီးတော့မှမျက်စိမိတ်ရှုပြီးတော့ကိုကိုကိုလည်းဆင်ញင်လာငါလည်းဒီမသာလောင်းလို့ပဲဖူးရောင်မူလဆင်းမြညိုမဲလျက်သူပြကောင်းဖို့ငါလည်းဒီလောင်းကောင်ကိုကြည့်လို့ပဲဒီလိုပဲအကောင်ဖို့ဖူးရောင်ကြွတ်တဲ့အကောင်ဖို့ဖြစ်ရမယ်ဒီလောင်းကောင်ဖို့တဲ့သဘောဒီလိုသဘောမျိုးမလွန်ဆန်းနိုင်ဒါတော့ပွားများတဲ့နေပေါ့လေ အဲ့တော့ပြောချင်တာတော့ဒါပါပဲနော်ဖူးရောင်ကြွတ်တဲ့ပြီးညိုမဲနေတဲ့သွေးပြည်တွေယိုကျနေလောင်းကောင်ဘုကတမျိုးဖျားဟောတာအဲ့ဒီလိုဖူးရောင်ကြွတ်တဲ့ပြီးနောက်နေတဲ့ခါမှာပြက်တုတ်တံကိုပြက်ထားတော့ဒီလောင်းကောင်ဘုဒီမှာအကောင်ပလောင်နေတရိษံမျိုးစုံစားနေတဲ့လောင်းကောင်ဘုကတမျိုးဒီနှစ်ခုပဲဒါဖျားတော့လောင်းကောင်ဘုကဟောတယ်ပြီးမှအောက်ဆက်ကြည့်မယ်နံပါတ်3 နံပါတ်3ကြတော့ဒီမှာကြည့်လိုက်အဲ့ဒီ3ကနေနောက်ဆုံးခွန်တိုင်အောင်ကသူအယိုးစုကိုအဓိကထားပြောတယ်နော်အဲ့တော့အယိုးစုကိုပြောတယ်လို့မှတ်ထားမယ်အလောင်းကောင်ပုတ်ကတင်းနဲ့နှစ်ကလောင်းကောင်ပုတ်ကိုဖျားဟောတယ်3ကနေပြီးတော့9အထိအောင်ကပါလဲအယိုးစုအယိုးစုကိုခုနှစ်မျိုးခွဲပြီးဟောတယ်ကြည့်လိုက်ဒီမှာဒီအယိုးစုဒီအယိုးစုကအဓိကနော်အဲ့ဒီအယိုးစုကဘယ်လိုလဲဆိုတော့ခုနတရိษံနေစားတောက်လိုက်တဲ့ခါကျတော့ဒီအယိုးစုမှာ အကျော်တွေရှိသေးဒီရိုးစုမှာအကျော်တွေဆိုင်နေသေးအဲ့ဒီရိုးစုမှာဘာရှိသေးလဲအသားရှိသေးတယ်အသွေးသွေးတွေလည်းရှိသေးတယ်နော်အသားလည်းအသားနည်းနည်းရှိတယ်တွေးတွေလည်းရှိတယ်အကျောကလည်းမပြတ်သေးတဲ့အယုစုဒါပါပဲဒါနဲ့ဆက်ခွဲဒီယုစုကတစ်မျိုးနောက်ယုစုကြပါလဲဆိုဒီမှာဘောကအသားရဲ့ဒီမှာအသားမရှိတော့အသားမရှိဘူးဒါတော့ သွေးတွေတော့ရှိသေးတယ်အကျောကတော့မပြတ်သေးဘူးအကျောတွေဆိုင်နေရိုးစုနော်နောက်တစ်ခုကြတော့အောက်မှာကြည့်လိုက်အသားရောအသားတွေလည်းမရှိတော့သွေးရလည်းလုံးဝ၆ကပ်သွားပြီဒါပေမဲ့လို့အကျောမပြတ်သေးအကျောတွေဆိုင်နေတဲ့အရိုးစုအဲ့လိုသွားတယ်နောက်တစ်ခုကြနံပါတ်6ကြတော့အကျောတွေပြတ်သွားပြီပြတ်သွားတော့အယိုးစုတွေကဖယိုဖယတစားစီဖြစ်နေအယိုးစုအဲ့လိုဟောတယ်အောက်ကိုဆက်သွားမယ် နောက်တစ်ခုကြတော့ဒီမှာအယိုးစုနောက်ဆုံးသူခုနအယိုးစုတွေကတဏှာတွေပြန့်ကျဲသွားဖြစ်စမှာတော့အယိုးစုကဒီမှာဖြူဖွေးတဲ့အယိုးစုဒါအဓိကအယိုးစုတွေကဖြစ်စမှာတော့ဖြူဖွေးနေတယ်ဖြူစိုးဖြူဖွေးနေတဲ့အယိုးစုနော်အဲကြားလာတဲ့ခါကျဒီရိုးစုတွေကမိုးဝရွာနေရပူလေရတိုက်ဆိုတော့ဟောင်းညံဟောင်းနှောင်းဆွေးမြေလာဟောင်းနှောင်းဆွေးမြေလာပဲအညိုရောင်ဝါရောင်မဲရောင်တန်းနေတဲ့ ဟောင်းတော်ဆွေးမြေ့တဲ့အယိုစုပေါ့ဗျာဒါဖြူအောင်တော့ဖြစ်စာယိုစုကဖြူအောင်အဲ့နဲ့ဖြူစုကြားလာတဲ့ဟောင်းတော်ဆွေးမြေ့လာဝါရောညူအောင်မေအောင်တန်းတဲ့ယိုစုအဲ့ရနဲ့တစင်ကြီးကြီးနဲ့ဒီယိုစုကကြားလာထိတာနဲ့ကြေမွားတော့ဆွေးမြေ့အမှုံဖြစ်သွားတဲ့ယိုစုအဲ့ဒီတော့ဒီဖရာဟောနီးကြတော့မှတ်ထားမယ်နော်အလောင်းကောင်ပုတ်ကတင်းနဲ့နှစ်ကပါလေအလောင်းကောင်ပုတ်ကိုရှုတယ်လို့မှတ်မယ် ပြီးတော့ဒါလေးမှတ်ထားမယ်နော်ဒီတင့်နဲ့နှစ်ကပါလေအလောင်းကောင်ပုဂ္ဂိုလ်ရှုတယ်အဲ့ဒီသုံးကနေပြီးတော့ခွန်ထီအောင်ကအယိုးစုကိုရှုတယ်လို့မှတ်ထားအဲ့တော့အယိုးစုရှုတဲ့အခါမှာတော့များသောအားဖြင့်ဘုန်းကြီးကဒီအပိုင်းကိုပေါ့နောက်ဆုံးပိုင်းကို ပြောကြတာများပါနော်ဒါဖះဟောတဲ့နီးခုနကကိုရှင်ခုနဝိသုရိမက်ကပြတဲ့အရာလေးပြန်ပြခြင်းနဲ့ဒီနှစ်ခုပေါင်းပြီးတော့နောက်ဆုံးဒါလေးပိတ်လိုက်လို့ရပြီ ဝိသုဒ္ဓိမပြောသွားတာကအဲဆုံးမိုင်းကြည့်လိုက်အဲဒါလေးကိုပြောချင်တာမဟာသတိပ္ပံတုတ်က6မျိုးဟောတယ်အဲဒီဗိဓမထနဲ့ဝိသုဒ္ဓိမတို့ကြာဒီမှာက10 10မျိုးပြောတယ်အဲ့တော့ဘယ်လိုကွာခြားချက်ရှိလဲဆိုဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိမမဟာဒီကဖြည့်ရှင်းချက်ပေးတာနော်အဲ့ဒီပါဠိကျင့်နည်းနည်းလေးကြည့်ရခက်တယ်နော်ဒါလက်တွေ့ပိုင်းနဲ့ပြော အဲဒီမာသရိပ္ပဏတုတ်ဟောထားတဲ့ရွေးချက်ကသူတုတ်တံမှာတေပြဲတော့မှဆွဲပြတော့အလိုလိုသေးနေတဲ့အလောင်းကောင်ပုံကိုပြောတာနော်အလိုလိုသေးတဲ့ကတုတ်တံဆွဲပြလိုက်တာအဲ့ဒီလို အလောင်းကောင်ပုံကိုတွေ့တဲ့အလောင်းကောင်ပုံကိုရည်ရွယ်ပြီးအတုပကိုပါဖျားဟောတယ်သိညို့တော်ဝီတုတ်ဒီမတ်တို့ကြတော့နေရာများစွာပေါ့အမြင်ကတဲ့လူကတတ်ချင်တဲ့လူကတတ်တာဟုတ်အဲ့ဒီ နော်သူတို့ဘာဒါကြတော့ तू ကအလိုလိုသေးတယ်ဒါကြသူတို့ဘာလုံးလာပြောကကြောင့်သေးတယ်အလောင်းကောင်ပုဂ္ဂိုလ်ပြောတယ်သူများတတ်လို့သေးတယ်တတ်ချင်တဲ့နေရာတတ်ထားရအောင်မြင်ကတကရနှစ်ပိုင်းဖြတ်ပြီးတတ်ထားခဲ့မယ်ခြေတော်တခြားလက်တခြားခေါင်းချတတ်ထားမယ်ဩသွေးတွေ ထွက်တာတွေးမယ်တတ်ခါဆောင်ကြာတော့လည်းပြည်တွေယူကြတာတွေးမယ်အဲ့လိုမျိုးပေါ့အဲ့ဒီမှာ तू ကအမျိုးမျိုးခွဲသွားတာအာအကောင်ပလောင်တွေစားတာတွေးမယ်လောက်တွေစား तू ကအိမ်မှာ ဖះကြတော့လောက်ဒီတိရိစ္ဆာန်နေစားတာတခုပဲပြောသူကလောက်ဒီစားတာတသက်အဲဂျန်နတရိစ္ဆာန်နဲ့စားတာတသက်အဲ့လိုမျိုးတွေအမျိုးမျိုးခွဲပြတာပါအဲ့လိုပဲကွာခြားချက်ရှိအဲ့တော့မှတ်ထားဖို့ရကမြတ်စွာဘုရား ဟောတာကပါလေအလိုလိုတည်နေတဲ့အလောင်းကောင်ပုဂ္ဂိုလ်ကြီးရွယ်တယ်ဟောဒီဝိသုရိမတ်တို့ဘာလို့ကြာသူတို့ဘာလုံးလာပြောကကြောင့်တည်နေတဲ့အလောင်းကောင်ပုဂ္ဂိုလ်ခေါ်တယ်နောက်တစ်မျိုးပြောပါတယ် မာသရိပဏတုတ်တုတ်တန်ကြတော့ဒီအလောင်းကောင်ဘုံရှုရင်းနဲ့ဝိပဿနာဆွမ်းဆိုတော့ပရမတော်တမထပါပဲနောက်ပိုင်းကျမှဝိပဿနာဆွမ်းမြဟောထားတယ်ဗိဓမထာတို့ဝိသုရိမေတော့တမထတတက်ဟောတယ်နော်အခုသင်္ညုံမှာပြထားတဲ့ကပ္ပဏကိုပိုင်းအန္ဒီအတုဝ10မျိုးတော့တမထတတက်တမာရီရောင်အထုံနေတတက်ကိုပြတယ်ဝိပဿနာကူးနီမပါဘူးမာသရိပဏတုတ်တန်ကြတော့ပထမဆုံးတမထအနေနဲ့ဟောတယ် ပြီးမှဝိပဿနာ ရှုနည်းဆက်ဟောတယ်။အဲကြောင့်ဝိပဿနာဆွမ်းဖြင့်ဒီလိုထူးခြားချက်လည်းမှတ်မယ်။အဲတော့မာသရိပဏတုတ်ကလိုရင်းကဝိပဿနာရှုဖို့ဟောတာပဲ။ဗိဓမထနဲ့ဝိသုဒ္ဓိမတ်တို့ကြတော့သမထရှုဖို့ဟောတာပဲ။ဒါပဲအဲဒီလိုကွဲသွားတယ်လို့မှတ်ထားဖို့။ဒါကဘုန်းကြီးတို့စာအတိုင်းပြောတာနော်။စာအတိုင်းပြောပြန်တော့ပိုင်းမှာအခုလက်တွေပိုင်းပြောကြအောင်ပေါ့ဗျာ။အဲလက်တွေပိုင်းနားထောင်မယ်နော်။ အဲ့ဒီလက်တွေ့ပိုင်းကျတော့ဒီနှစ်ခုလုံးကိုခြုံပြီးတော့ဘုန်းကြီးကတင်တယ်ပေါ့ဗျာများသောအားဖြင့်တော့ဘုန်းကြီးတို့တင်တာကအခုတော့တိုင်းပြည်ချင်းတွေရောက်ကြောင်းမို့ဘုန်းကြီးတို့ပြန်ဖို့နည်းနည်းခက်တယ်ပေါ့ဗျာအရင်ကတော့ဘုန်းကြီးတစ်နှစ်တစ်ခါတော့ပြန်ပြီးတော့ဒီသင်္ချိုင်းတွေပါတွေအတုပရှူတာတွေလောက်ပါတယ်2019ခုအဲ့ဒါနောက်ဆုံးပဲအဲ့ဒီ ဒီဇင်ဘာလလောက်ပြန်ကော့တောင်းဘက်ကတင်ញိုင်းနေရှုခဲ့ဘူးပါအဲ့ဒီလိုရှုသွားတဲ့ခါကျတော့ဘုန်းကြီးတို့တော်တဲ့တောင်တဲ့တို့တင်ញိုင်းတဲ့တို့ဒီလို သွားတဲ့ပုံကိုမျိုးကတော့တတ်နိုင်တော့တက်တက်လို့စားပြီးရှုရင်ကောင်းပါတယ်ဘာဖြစ်လို့တက်တက်လို့စားစေခြင်းလဲလို့မေးရင်သားငါစားလို့ရင်ဘုန်းကြီးတို့ခန္ဓာကိုယ်ကချွေးနံညာသားငါနံထွက်တယ်သားငါနံထွက်ရင်ဒီ တင်းញိုင်းတယ်လို့တောတဲ့တောင်ထဲမှာရှိတဲ့တိရိစ္ဆာန်တွေအစိတ်ပြင်းတတ်တယ်ရှင်းရမြောက်ကင်းနေရစအစိတ်ပြင်းတယ်ကမီကောက်တို့ကင်ချင်များတော့ကြိုက်လို့အတော်နာတာမွေစိုးကင်းစိုးတွေရှိတယ်တာငါနံရရင်ဒီပုံကိုယ်တွေပို့ပြီးတော့ဒုက္ခပေးတတ်တယ်အဲကြောင့်မို့တတ်တတ်လို့စားတယ်နောက်တစ်ခုကခန္ဓာကိုယ်ကတာငါနံထွက်ရင်ခါရီတွေဘုန်းကြီးကတော့ဒီခုရှိနေခြင်းတော့ပြဿနာမရှိပါဘူး ဒီလုံးဝရှောင်တာမဟုတ်ပါဘူးဒီကြင်ញံလို့ရှောင်တာခုချိန်ကျနည်းနည်းပါးပါးတကြို့ကြလဲတော်တော်ဆောဆောမြဲမြဲဟိုငါဟိုငပိငံပြရစားပြီးတော့မထဲမထဲတက်တက်လို့သဘောမျိုးကိုလောက်ထားရရှိတယ်အဲ့လောက်ဒီမဟုတ်ပါဘူးဘုန်းကြီးကြင်ញံလို့လောက်တာအဲ့ချက်လို့လည်းရပါတယ်ဒါတွေကတော့ကြင်နေတဲ့ချိန်မှာတော့ဒီအနက်ဟိုတကြို့ကြဘာမေးပြန်လဲဆိုတော့ကြက်ဥစားလားဘာစားလဲဒီလိုအဓိကတော့အနက် မရရင်တော့စားလို့ရပါတယ်အနန္တတွေရနေမှာဆိုလို့ခုချိန်ကတော့စားလည်းရလည်းမစားလည်းရတယ်ကျင့်တဲ့ချိန်ကျမှဟိုဒီတက်တက်လို့လိုက်ပုတ်ခံမကောင်းတတ်လို့အဲဒါကြောင့်ကြိုကျင့်တာကျင့်တဲ့ချိန်ကျမှဒီမကုညာလင်းဒီနာလာနာအကုညာလင်းကြိုတက်တက်လို့ပို့စားပေါ့ဒီလိုပြောနေရမှာဆိုလို့ကိုကအဲ့ဒီကြီးပဲကျင့်နေကျင့်တာပေါ့ဗျာဒီလိုလေးကျင့်စားတော့နေတဲ့ခါကျတော့ဗမာပြည်သွားရင် တခါလေ ကိုကျင့်ကျင်တဲ့တင်ညာတန်းသွားလို့ရတော့နော်အဲတော့မှတ်ထားဖို့ကတောရတောင်နဲ့နေတဲ့ပုံကုများတောရတောင်နဲ့ကျင့်ကျင်တဲ့ပုံကုများတင်ညာကျင့်ကျင်တဲ့ပုံကုများတတ်တတ်လို့ရှောင်ရပါတယ်နောက်တစ်ခုကတော့တီလာပြည့်စုံအောင်လုပ်ရပါတယ်တီလာပြည့်စုံမှဘုန်းကြီးတို့သွားရဲပါတယ်တီလာအာကုန်းနဲ့သွားတာတီလာမပြည့်စုံရင်မသွားရဲပါဘူးနောက်တစ်ခုကမေတ္တာတအာကုန်းရပါတယ်ဘာပြဿနာနဲ့ကြုံကြုံမေတ္တာနဲ့ပဲဖြည့်ရှင်းတယ်နော် တံပုတ်တွေယုတ်ပြီးတော့ဖြည့်ရှင်းလို့မရဘူးပဋ္ဌာန်းတွေပိဋိတ်တွေယုတ်ပြီးဟုတ်လားမေတ္တာသုတ်တို့ယုတ်လို့ရပါတယ်မေတ္တာပုတ်တဲ့ခန္ဓာသုတ်တို့ယုတ်လို့ရပါတယ်သူတို့နှင်ထုတ်တဲ့သူတို့ပြီးအောင်လုပ်တဲ့အမျိုးလုပ်လို့မရပါဘူးနော်အဲ့ဒါလေးမှတ်ထားမယ်အဲ့တော့တော်တဲ့တောင်းနဲ့သွားမယ်နော်နေရာသစ်ဒေသသစ်သွားမယ်တင်ញိုင်သွားမယ်ဆိုလို့ရင်အဲ့လိုမေတ္တာတအားကောင်းလို့ဘာပဲတွေ့တွေ့ကိုယ်ကမေတ္တာဖို့မြတ်ပေးကို အဲ့ဒီနည်းနဲ့လုပ်ရင်ဒါကျင့်လို့ရပါတယ်အဲ့ဒါလေးအခြေခံတော့သိထားပါတော့အဲ့တော့ကျင့်တဲ့နေရာတော့ဘာလို့ရလဲဆိုတော့ဒီမသွားကြရတဲ့မေတ္တာတွေပို့ရတော့ပေါ့သွားတဲ့ကလည်းမေတ္တာပို့ရတယ်အဲတင်ညာနေပါလေသွားမယ်ဆိုရင်ဒီတော့ဝင်မဲ့ချိုင်တော့ဆက်လောက်ကတင်ညာဝါလောက်ကစားပြီးတော့မတိုင်အဲ့မှာချက်ချင်းမဝင်မဲ့နဲ့သူအတွင်းစီးမဝင်ခင်မှာမေတ္တာပို့ပါမေတ္တာပို့ပြီးမှအတွင်းနဲ့ဝင်ရပါတယ် မေတ္တာပို့တဲ့အခါမှာ7မိနစ်15မိနစ်လောက်မေတ္တာပို့အဲ့ဒီလောက်တွေမကဘုန်းကြီးတို့လောက်ပါတယ်ဒီတရားပုံကိုယ်တွေကကိုယ်နှောက်ရှက်မပြေအောင်ညတော့အဖြစ်တော့ဘုန်းကြီးတို့လူတဘာဝကြီးပေါ့နော်လူစိမ့်လာရင်သူကမကြိုက်ကြဘူးဘာဖြစ်လို့ကိုယ်ဒုက္ခပြေးမှလားဘာလားဒီလိုလဲတန်တရားရှိတော့ဒီလိုမကြိုက်မှလည်းစောင့်ကြည့်နေတာပေါ့လေအဲ့ဒါမျိုးအဲ့တော့ဘုန်းကြီးတို့အဲ့ဒါမျိုးလည်းမဖြစ်အောင်မလုပ်လဲဆိုတော့ဉာဏ်တစ်ခုဝင်မဲ့ကြရင် ဇာနာမေတ္တာပို့တယ်။ဝါနာလေးချက်ချင်းမဝင်မနဲ့အပြင်စီကနေမေတ္တာပို့ရမေတ္တာပို့ပြီးတော့မေတ္တာရခန္ဓာတွေလောက်ရတခါတလေအဲ့လိုလောက်ပြင်နိုင်ကောင်းပါမေတ္တာရခန္ဓာဆိုဘယ်လိုမေတ္တာရခန္ဓာလဲဆိုဒီသင်္ချိုင်းမှာနေထိုင်ကြအောင်တော့မြင်ရမမြင်ရပုဂ္ဂိုလ်ပေါ့ဟုတ်ငါတို့တွေဒီနေရာဒီဌာနလာတာသင်တို့ကိုနှောက်ယှက်ပေးဖို့မဟုတ်ဘူးဒါကြောင့်သင်တို့တွေကိုယ်နေရာနဲ့ကိုယ်လိုလလသွားနိုင်တယ်လာနိုင်တယ်နေနိုင်တယ် ငါတို့တွေဒီနေရာဒီဌာနကိုလာတဲ့ရည်ရွယ်ချက်ကတော့သူတော်ကောင်းတရားတွေကျင့်ကြအထောက်ဖို့ဖြစ်တယ်ဒီသူတော်ကောင်းတရားတွေကျင့်ကြအထောက်ပြီးရင်ဒီကုသိုလ်ကောင်းမှုကိုသင်တို့ပေးမှာသင်တို့ပေးဝေမှာဖြစ်တယ်အဲ့ဒီလိုကုသိုလ်ကောင်းမှုတွေကိုသင်တို့ကိုအမျှပေးဝေနိုင်ဖို့အတွက်ငါတို့တွေဒီနေရာလာပြီးအထောက်တဲ့အခါမှာအနောက်ရှက်မဖြစ်အောင်အန္တရာယ်ကင်းတဲ့အထောက်ခွင့်ရအောင် အေးချမ်းငြိမ်းချမ်းတာငါတို့ကိုကူညီကြပါဆောက်ရှောက်ကြပါပံ့ပိုးကြပါအဲ့ဒီလိုပြောရတယ်နှုတ်နဲ့လည်းထုတ်ဖော်ပြောလို့ရတယ်စိတ်နဲ့လည်းပြောလို့ရတယ်ဒါဆိုနှုတ်နဲ့ထုတ်ဖော်ပြောတိတ်တည်တာနော်ကူညီလည်းအများကြီးရပါတယ်အဲ့ဒီနည်းနဲ့သွားတယ်အဲ့ဒီနည်းနဲ့သွားမှအဆင်ပြေတယ်ဒါဆိုရင်သူတို့လည်းနားလေသွားတော့ဩဒီရန်တော်တွေကတို့ဒုက္ခပေးဖို့လာတာမဟုတ်ဘူးတို့ကူညီဖို့ဆောင်ရှောက်ဖို့လာတာဆိုဒီလိုသဘောပေါက်အောင် ဒီလိုလဲလုပ်ရတယ်ပေါ့အဲ့ဒီလိုနဲ့အတွင်းနဲ့ဝင်ရတယ်ပေါ့ဗျာရှေးရှေးတုန်းကကြတော့ဘုန်းကြီးတို့ခက်နဲ့မတူဘူးဗျာရှေးရှေးတုန်းကကြတော့တုတ်တန်ကိုပြက်ထားတော့ရှုရတာလွဲတယ်ဘုန်းကြီးတို့ခက်ကြတော့ဒီလိုရှုဒီအလောင်းကောင်မြင်ဖို့တော်တော်ခက်တယ်ဘုရားရှင်လက်ထက်ကကြတုတ်တံမှာဆွဲပြက်တာများတယ်မိရှို့တာတကြိုတာနဲတယ်နော်ဆွဲပြက်လိုက်တဲ့ခါကျတော့ဒီလောင်းကောင်ဗုဒ္ဓရာ အများကြီးတွေ့ရတယ်ပေါ့နော်အဲဘုရားရှင် လက်ထက်ကအကြောင်းအရာလေးတစ်ခုပြောမယ်နော်ပြီးတော့ဘုန်းကြီးတို့ကျင့်ခဲ့တဲ့ကျင့်ပုံကျင့်နည်းလေးတွေပြောပါမယ်ဘုရားရှင်လက်ထက်ကဒီမှာဓမ္မပဒစရာဝတ်မှာမှာကျတော့ဒီအတုပနဲ့ပတ်သက်တဲ့တရားတွေကြီးတယ်ပါနော်ဒါကြောင့်မို့တရားတော်တွေထဲမှာကျင့်နည်းတွေထဲမှာလေ့လာတဲ့အခါကျရင်ဘုရားလက်ထက်ကကျတော့ဒီသမထကို သမထယာနေကအဓိကများတယ်ဘုရားလက်ထက်ကကြောင့်သမထကမ္မဋ္ဌာန်းတစ်ခုပေါ့နော် အရင်အထုတ်ရတယ်အထုတ်ပြီးမှဝိပဿနာပြောင်းသွားတာများတယ်ဝိပဿနာဒါရိုက်သွားတဲ့ဝုထုတွေအတော်နှဲပါတယ်ဝုထုကြောင်းတွေတွေ့အကြုံတွေအရှင်မြတ်တွေကြည်လိုက်ဒီမှာလဲအဲ့ဒါတွေ့ရဘုရားလက်ထက်ကမြတ်စွာဘုရားတောက်တိမျိုးစေတဝင်ကျောင်းမှာတင်းသုံးနေတဲ့ချိန် ရဟန်း900ပေါ့ဗျာတာမန်တော်မူရဟန်းတွေ900တော်မှာနည်းနည်းလေးမဟုတ်အများကြီးပဲရဟန်း900ဗုဒ္ဓထံကနေတရားတွေတောင်များသောအဖြစ်တော့ဘုန်းကြီးတို့လက်ထက်နဲ့မတူတာဘုရားရှင်လက်ထက်ကရဟန်းတော်တွေဘေကုဏီမတွေဘေကုတွေတရားတရားနဲ့ဝတ်ကြတာလေဝတ်ပြီးတော့ဘုရားတရားဝိနည်းတွေကိုသင်ရပါတယ်ဝိနည်းတွေသင်ယူဝိနည်းတွေနားလည်ပြီးဆိုတဲ့အခါမှာဘုရားတွေကတရားတောင်းတယ်ဘုရားဆိုအပြင်ဝါဇုကာလမှာတောင်းကြတယ် ကမ္ဘာနေယူယူပြီးတော့တောတဲ့တောင်နဲ့ဟိမွန်တာပေါ့ဗျာမြောက်ပိုင်းအဲဟိမွန်တာတောင်ခြေဘက်ကိုသွားကြတာများတယ်။အဲဗုဒ္ဓထာနေကမ္ဘာနေတောင်းယူတင်ယူပြီးတော့အဲဒီတောဘက်ထဲထွက်သွားကြ။တောဘက်ထဲဘုရားကြီးကလည်းတရားတောင်းခဲ့တာလည်းပါတယ်။သူတို့ကြိုးကြိုးစားစားအထောက်ကြတာလည်းပါတယ်။ကြိုးစားအထောက်ရင်အထောက်ရင်လည်းသူကဇန်နေရကြတာ။ဇန်နေရတယ်ဆိုတော့နိဝရဏကင်းမှရတယ် ခါတလေကြဘုန်းကြီးတို့ဇာမိုင်းမှာနေုံနာသုံးတယ်ဝိပဿနာရှုတဲ့အခါကျကိလေသာလို့သုံးတယ်အတူတူပါဗျဒီမကောင်းတဲ့စိတ်တွေကြီးတော့ပါဒီမကောင်းတဲ့စိတ်တွေငြိမ်ဝတ်သွားမှငြိမ်သက်သွားမှဒီဇံကရတယ်ဗျမကောင်းတဲ့စိတ်တွေမငြိမ်တဲ့၍ဘုန်းကြီးတို့ဇံလည်းမရပါဘူးမက်လည်းမရပါဘူးဒီရှင်မြ900မကောင်းတဲ့စိတ်တွေငြိမ်ဝတ်သွားဇံရသွားတဲ့ခါကျတော့တောတဲ့တောင်နဲ့လည်းနေတယ်ဇံကလည်းရသွားဒီကိလေသာတွေမဝင်တော့ ဝင်တော့သူတို့ဘာနဲ့သူတို့ဘယ်လိုထင်တာတို့ကိလေသာမဝင်တို့ရန်ကိစ္စပြီးသွားပြီဒီလိုထင်တာဘာဖြစ်ဝင်မဝင်တော့တာဟုတ်ထင်နေထင်စရာဟုတ်ဇန်တရားနဲ့နေကြတာတကယ်တမ်းကျတော့မဲ့ညာဖုန်ညာမရဘူးမဲ့ညာဖုန်ညာရမှဒီကိလေသာတွေအကျွင့်မဲ့ဖြတ်တောက်ပြလိုက်တာအခုကဇန်ဆိုတော့ဇန်သမารီနဲ့ထိမ့်တာလိုက်တာတရားတွေမဝင်အောင်ဒီလောက်ပဲဒါပေမဲ့ရှင်မြတ်တွေနေနဲ့သူတို့တဏ္ဍာမှာ ကိလေသာတွေကမပေါ်တဲ့အတွက်ငါတို့တော့ရဟန်းကိစ္စပြီးသွားပြီရဟန္တာဖြစ်ပြီဒီလိုထင်တော့ဝါကြွတဲ့ခါကျဘုရားကြီးကြွလာကြတယ်ဘုရားကြီးကြွလာပြီးတော့ဘုရားကိုလျှောက်ထားဒီကတော့ကိုရထားတဲ့တရားတွေလျှောက်ထားဖို့ဘုရားကိုဖူးမြော်ဖို့တချို့ကြလဲတရားတွေခက်ခဲကြီးတာဆွေးနွေးဖို့ဒီလိုလာကြတယ်ပေါ့ဗျာအဲသူတို့ဝါကြွတကလာကြတယ် ဟုတ်လားဒီခေတ်လိုမြန်မြန်ထက်တဲ့တော့မဟုတ်ပါဘူးအကြာကြီးလားပေါ့ကျောင်းတကာရောက်စေတုံကျောင်းဘဝရောက်သွားရောက်တဲ့အခါမှာဘုရားကသိတော်မူတဲ့ဒီပုဂ္ဂိုလ်တွေသူတို့ကဇံမဲရာဒီကကိလေသာမကုန်သေးဘူးမကုန်သေးတဲ့အခါကျတော့ရှင်အနန္ဒာကိုမြတ်စွာဘုရားမိန့်တယ်အနန္ဒာတဲ့အဲ့ဒီယဟန်900ကျောင်းထဲဝင်လိုက်ငါဖျားဖူးမြင်ဖို့အတွက်အချိန်မတန်သေးဘူးတဲ့ အဲ့ဒီကျောင်းဘဝမှာပဲအရောက်မှာပဲရှင်အနန္ဒာသွားပြန်ရှင်ပြားတို့မြတ်စွာဘုရားကဒါကြောင့်အခုငါဘုရားကိုဖူးပြင်ဖို့အခွင့်ရေးအခွင့်ခါမဟုတ်သေးဘူးအခုချက်ချင်းတင်းញိုင်းသွားကြမယ်လို့ဘုရားညွှန်တယ်ကျောင်းဘဝရောင်ဘုရားဖူးတွေ့ကနီးမှာဟိုမှာတင်းញိုင်းသွားခိုင်းတာရဟန်းတော်တွေလည်းဘာမှတတ်နိုင်ဘုရားမိန်တဲ့အတိုင်းသွားကြတော့ရဟန်းတော်တွေစဉ်းစားအင်းတို့အကြောင်းတစ်ခုခု ရှိလို့မိန်တာပဲဆိုဒီလိုရည်ရွယ်ပြီးတော့ဆင်ញံနှလုံးသွင်းပြီးအလုံးအဲဒီတောက်တီတုတ်တန်သွားကြတယ်ပေါ့ဗျာတောက်တီမျိုးကတုတ်တန်ရောက်တဲ့အခါကျတော့ထုံးစံနေပေါ့ဗျာလောလလပြက်ထားတဲ့အလောင်းကောင်ပုတ်တွေရှိမယ်ဟိုပုတ်ပွားနေတဲ့လောင်းကောင်ပုတ်တွေရှိမယ်အယိုးစုဖြစ်နေတဲ့လောင်းကောင်ဟိုကြာသွားတဲ့အခါကျအယိုးစုတွေတော့ပိုးမြင်လွယ်တာပေါ့နော်အယိုးစုတွေကြည့်ပြီးတော့သူတို့ကအယိုးစုကြမြင်လွယ်တယ်နော်အယိုးစု ကြည့်လိုက်တကအယိုးစုတွေမြင်တဲ့အခါကျတော့သူတို့မှကောင်းကောင်းမှတ်မှတ်သားသားပေါ့အမှတ်တင်ညာရရှုလို့လွယ်တာဟုတ်အဲ့ရနေအဲတင်ညာနဲ့ရှောက်သွားကြတဲ့အခါကျတော့တချို့ကျတော့လောလတ်လတ်တေးနေတယ်အလောင်းကောင်ပေါက်တွေတွေ့တော့လူငယ်လေးတွေတေးတယ်မိန်းကလေးတွေယောက်ျားလေးတေးတော့ဒီကလေးကတော့တနာစရာပဲကရုဏာတဲ့ပြီးသူတို့ခန္ဓာကိုယ်လေးတတ်နေတတ်မှုတွေဖြစ်တာချို့လောင်းကောင်ပုတ်တွေကြကြပုတ်ပွားပြီးတော့နန်းစော်နေတယ်အဲ့ဒီခါကျဒေါသတွေဖြစ်ကြတော့ အဲ့ဒီမှာသူတို့ဘာနဲ့သူတို့သတိထားမိတာဟမ်တို့ဟာကကိလေသာကုန်ပြီထင်တာအခုလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်အဲ့လိုဖြစ်တာအဲ့လိုနားလေသဘောပေါက်အဲ့ချိန်ကြတော့မှဘုရားကခန္ဓာကိုယ်ဒီတိုက်ကကြောင်းကနေလန့်ဟောတာပဲနော်ချစ်သားတို့သင်တို့ဟာဒီလောင်းကောင်ပုတ်တွေမြင်ပြီးတော့ຢာကတွေဖြစ်နေတယ်ခုနက လောလလသေသွားတဲ့လောင်းကောင်းလေးတွေငငယ်ရွယ်နဲ့သေသွားလောင်းကောင်းလေးကြတော့နှစ်သက်တဲ့ယာကားတွေဖြစ်နေတယ်။ဟိုပုတ်ပွားနန်းစော်နေလောင်းကောင်းပုတ်တွေမြင်ပြီးဒေါသတွေဖြစ်နေဒီလိုလောဘတွေဒေါသတွေဖြစ်နေလို့တင့်တော်ပါမလား။ဒါကိုပြောတော့ဆိုလိုတာကတော့သူတို့ဇန်တရားနဲ့ဂျေနတ်နေတယ်။သင်တို့တဏ္ဍာမှာဒီကိလေသာတွေမပယ်သေးဘူးလို့ဒါကိုပြောချင်တာပါ။အဲ့လိုဟောလိုက်ခါမှာဟုတ်လားတတိယသွားကြတော့တတိယသွားရင်တော့ဖရာအိမ်မှာ ဓာတတကုတ်ခေါ်ပါတယ်အတုပရှုနည်းပါပဲအတုပရှုဖို့ပါဘာဟောလဲဆိုယာနိမာနိအပတ္ထာနိအလာဘုနေဝတာရတိကာဘောတကာနိအဋ္ဌိနိတာနိဒိဋ္ဌဝနာကာရတိဒီတစောင်းမုံလခါမှာစွန့်ပစ်ထားတဲ့ဘူးစီကြောက်လို့စွန့်ပစ်ထားတဲ့ခိုးကြီးစင်ကဲတို့ဖြူမွဲ66မွဲ66ဖြစ်နေရိုးစုမြင်ရတယ် ဘယ်မှာမွေးလျော်ခြင်းနှစ်သက်ခြင်းရှိပါမလဲအနည်းငယ်များကာမဂုဏ်တို့မှာမွေးလျော်နှစ်သက်ခြင်းကိုမပြုသင့်ဘူးဒါဟောတာပါအဓိကတော့ဒီအယိုးစုတွေကြည့်ပြီးတော့ကုသီကြောက်လို့ဖြစ်နေအယိုးစုတွေကျော်လေစဖြစ်ကစားဖြူခွေးတယ်ပေါ့ကြာတော့လဲဝါရောင်ညိုရောင်မဲရောင်တန်းနဲ့မွဲချောက်ချောက်ပြင်းတဲ့ရိုးစုမြင်အဲ့ဒီပုံမှာဘယ်သူမှ မနှစ်သက်ဘူးအဲ့ဒီလိုပဲတက်ရှိကာမဂုဏ်တွေမှာနှစ်သက် ပျော်မွေ့ခြင်းကိုမပြုသင့်ဘူးပျော်မွေ့ခြင်းမရှိအောင်အထောက်သင့်တယ်အဲ့လိုဟောလိုက်တာအဲ့ချိန်မှာငကောလည်းသူတို့ကအယိုးစုတွေမြင်ပြီးတော့အဲတတိတောင်က ဖြစ်နေခြင်းဒီယိုးစုကမ္မထာဟောလိုက်တော့ယိုးစုပဲဆင်ញံအထောက်တာယိုးစုယိုးစုနော်ဆင်ញံပွားများအထောက်ရင်လည်းဇံရပါငကောလည်းဇံရပြီးသားကိုအဲ့မှာဇံရပြီးမှဒီပေါ်မှာဆွဲလောင်းမှုနှစ်သက်မှု ကင်းအောင်အထောက်ရမယ်လို့ဆက်ဟောတယ်ဒီတရားပဲဝိပဿနာဆက်ဟောလိုက်တော့ဝိပဿနာ ရှုရင်းနဲ့ခဏအတွင်းမှာပဲအယိုးစုကိုရှုရှုပြီးတော့တရင်ငါအတွင်းမှာပဲသူတို့ဒီခါလေးရဟန္တာဖြစ်သွားကြတယ်အဲ့ကြမှာဖះကဒီရဟန်း၅ရာကိုဖူးတွေ့ခွင့်ကြောခွင့်ပြုတာပေါ့ဗျာဒါဖះလက်ထက်ကနေရှုခဲ့တဲ့အယိုးစုကမ္မထမ်းပါအဲ့တော့ဘုန်းကြီးတို့ဒီမှာတော့ဗာပြောရင်လဲဆိုဒီခေတ်မှာတော့ဒီအတုပလောင်းကောင်းတွေက တင်းញိုင်းသွားလဲတွေ့ကြမှာတွေ့တော့ဘုန်းကြီးတို့တင်းញိုင်းသွားလို့အတုပရှုခြင်းဘာလို့ရလဲဆိုတော့တခါတရံမှတွေ့တယ်ဒါတော့မှကိုယ်နဲ့မသက်ဆိုင်တဲ့ခါကျရှုဖို့ခက်တယ်ဘာလို့ထားလဲဆိုတင်းញိုင်းပိုင်းတို့တင်းញိုင်းဆောင်လို့အတင်းញိုင်းသွားမဲ့ကြရင်ဘာလို့ဖို့လို့သေးလဲဆိုအရန်ကောင်သွားလို့မရဘူးခုနကိုယ့်ဘက်ကပြင်ရတာတွေရှိတယ်ဒေတာကံတွေနဲ့ဒေတာကံတွေပြီးကြိုပြီးတော့လုပ်ပြရတဲ့ကိစ္စရှိတယ် ဒေသခံပါမအဆင်ပြေမြို့တစ်မြို့ကပဲ့ပြီအဲ့ဒီမြို့ဟိုကောတောင်းဘလောတုံကဘုန်းကြီးကအဲ့ဒီ2019ခုနှစ်ကပင့်တယ်သူကအဲ့ဒီနယ်ပယ်ဘက်မှာတန်ခါကြီးခဲ့လည်းဖြစ်တော့အဲ့တော့သူကဘာလို့ရလဲဆိုအဲ့ဒီနယ်ပယ်အဲ့ဒီတင်ညာတဝိုက်ကဒီတင်ညာဘယ်ဟာပိုင်တယ်လဲဘယ်မျိုးဟာပိုင်တယ်လဲဘယ်ရွာပိုင်တယ်လဲဒါကြည့်ဒီနီးနားမှာစစ်တပ်ရှိလားစစ်တပ်ရှိစစ်တပ်ကြီးခဲ့ချောင်းကြရတယ် ဒါဒေတာကံမှလွယ်တဲ့ကြောင်းကြပေါ့ပြီးတော့ရဲစခန်းကြီးရဲဌာနအကြီးကဲကြောင်းကြပြီးတော့စီဒီကြီးကဲရှင်စီဒီကြီးကဲကြောင်းကြတယ်တန်ခါဘွယ်စီရှင်တန်ခါဘွယ်စီကြီးကဲကြောင်းကြတယ်ပြီးတော့သင်္ချန်ပိုင်တော့သင်္ချန်ဆောင်ဒါတွေကြောင်းကြအခုတော့ဘုန်းကြီးတို့ကြတော့နောက်ကအထောက်တဲ့ပုံကိုယ်တွေပါတော့ဒီသင်္ချန်တန်ရှင်ဖို့ကိုရှုမှတ်ခြင်းတဲ့ပုံစံမျိုးလေးနဲ့တန်ရှင်ခံရတာပေါ့နော် ဘုန်းကြီးတို့ကတော့ဘာလို့ရလဲဆိုဒီခေတ်ကျတော့အရင်ခေတ်နဲ့မတူတော့မြုပ်ထားတဲ့ကျင်းပေးထိုင်တာတို့ပြီးတော့ကုထိတ်ကုချောက်ကုပေါထိုင်တာဒီလိုလုပ်ရပါတယ်။နောက်တနည်းကဒါကတော့သင်္ချင်သွားကျင့်တဲ့နေပုံအခုကတော့ဘယ်လိုလုပ်လို့ရလဲအခုဆိုအတုပရှုပေါ့။ဘုန်းကြီးတို့မနေရပဲအတုပတစ်ခုသွားရှုခဲ့တယ်။အဲ့ဒါမျိုးပေါ့။ဒီမသိခင်မသိကြိုခင်မြေမမြုပ်ခင်ဒါမျိုးချိန်လေးရှုလို့ရတယ် ကိုယ်နဲ့နေဆက်တဲ့ပုဂ္ဂိုလ်ကအတုပါတွေပါတွေကြောင်းကြံသွားရှုရတဲ့အခါမျိုးဒါရှုတတ်ဖို့ရည်ကြီးတာပါရှုတဲ့အခါကျအတုပါရှုတဲ့အခါကျဘယ်လိုရှုရလဲဆိုတော့ဒီကိုမြင်နေတဲ့အတုပါအလောင်းကောင်ပုဂ္ဂိုလ်ရည်ရှုပါတော့များသောအားဖြင့်တော့တေချာတာတော့တေသွားရင်ဒီလောင်းကောင်ကြီးကပုတ်ပွားလာဖြည်းဖြည်းပုတ်လာတဲ့သဘောခုနညိုရောင်မဲရောင်စာရီလိုပုတ်တာရှိတယ်တေသွားရင်ပုတ်သွားတာကြာလေပုတ်လေကြာလေပုတ်ပဲဒီကဘုန်းကြီးတို့အလောင်းကောင်တစ်ခုပေါ့လေ ဒီနိုင်ငံကတော့သူတို့ကမျက်နာတွေပါတွေကြခြေမုံထားတော့အဲဒီခုနကဘုန်းကြီးတွေကတော့သူကတော့ကြောင်းတက်ပြီးတော့စာဖတ်ကြည့်တော့ဒီမျက်နာခြေတဲ့ခါမှာတော့မိတ်ကတော့ဘယ်လိုအမျိုးအထူးဟာမျိုးရှိတယ်တာမာမျိုးရှိတယ်။နော်ဒီမှာတော့ဤပညာတွေရှိတယ်။ဘုန်းကြီးတို့နိုင်ငံမှာတော့ဒီသေသွားရင်မျက်စိပွင့်နေဘာဖြစ်တတ်တယ်။ပဇာဟာပြီးသေရင်ပဇာဟာပြီးပြန်တော့ဝင်ဘာဖြစ်တတ်တယ်။ဟာရုပ်ရက်ကလိုပဲမှာ ဒီမှာကျတော့အဲ့ဒီသူတို့ကဒီမျက်စိတွေပြန်မပွင့်အောင်ဤပညာနဲ့အထဲထဲမှာပစ္စည်းတစ်မျိုးထဲထဲပြောပါဇာထဲမှာလည်းအဲဘုန်းကြီးတွေကပြောပြလို့အဲ့လိုမျိုးတွေရှိတယ်ဆိုတဲ့အကြောင်းမိကချိန်ဘယ်လောက်ဘယ်လိုမိကချိန်မလဲပေါ့အလောင်းတွေလည်းမျိုးမျိုးအစားစားပေါ့ဟောသေးသွားရင်တော့ဒီလောင်းနဲ့ရေမဝင်အောင်လို့ဘာလို့ချုပ်ချက်ကလို့သူတို့ဈေးရလည်းခက်ကြီးကြီးပေါ့ဒါမျိုးတွေလုပ်လို့ရတယ်အဲ့တော့ပြောချင်တာကတော့ခွန်ကြီးတို့ဒီ ဒီနိုင်ငံမှာကြတော့ဒီအတုပရှုဖြူရင်းတွေပါတွေဖိတ်တဲ့ခါရှုလို့ရတယ်အဲ့လိုလဲရှုလို့ရတဲ့နီးအဲ့ဒါမှတ်ထားဖို့ပဲရှုတဲ့ခါကျရင်ဒီလောင်းကောင်ပုဂ္ဂိုလ်မျက်စိဖွင့်ပြီးရှုရတယ်ရှုပြီးတော့မျက်စိနဲ့စွဲနေအောင်ရှုရတယ်မျက်စိဖွင့်ပြီးရှုတာပရိက္ခမနဲ့ပဲပဲမျက်စိမိတ်လို့ဒီလောင်းကောင်ဆွဲသွားရင်ဒါဥက္ကနမိတ်ပေါ့ဒါမျိုးရှုရတော့အဲ့လိုဖြည်းဖြည်းချင်းရှုရအဲမျက်စိထဲမှာမမြောင်ပျောက်သွားတယ်သူပြန်ပြီးဖွင့်ရှုဖို့အဲ့လိုရှုရတယ် ရှုတဲ့အခါကျပထမဆုံးဘယ်လိုရှုရလဲဆိုတော့ခန္ဓာကိုယ်ကြီးကဘုန်းကြီးတို့ဒါမသေးခင်ကိုနှစ်သက်တာကိုသေသွားဖြစ်ဖြစ်ပုတ်လာပုတ်သွားတဲ့သဘောကြီးကအတုပလို့ခေါ်တယ်ဒီယောဂလကြီးကဩလူတိုင်းလူတိုင်းသေသွားရင်ခန္ဓာကြီးပုတ်ကောင်ကြီးဖြစ်သွားပါလားကောင်ပုံကြီးဖြစ်သွားပါလားအတုပကြီးဖြစ်သွားပါလားအတုပသဘောမလုံးဆနိုင်ပါလားဒီဒါကသူပြသွားတဲ့တရားကိုယ်အရင်သေသွားတဲ့ဘောကိုယ်တရားပြသွားတာ ဘာပြသွားလဲမင်းမင်းတို့ခန္ဓာကိုယ်ကြီးကငါခန္ဓာကိုယ်လိုပဲကြည်ထားသေသွားရင်ပုတ်ကောင်ဖြစ်သွားတာအဲ့ဒါသူပြတဲ့တရားပဲဒါမှသူပြတဲ့တရားကိုမြင်အောင်ကြည်ရတယ်ဒါတော့လောကတကယ်တွေ့နေဒီလိုရှုမှာအဲ့ဒါကြည်ပေါ့ဘယ်သူခန္ဓာကိုယ်ဖြစ်ဖြစ်သေသွားရင်အပုတ်ကောင်ဖြစ်သွားအဲ့ဒါမြင်အောင်ကြည့်မယ်အဲ့ဒီလိုအပုတ်ကောင်သဘောမျိုးသူခန္ဓာကိုယ်မျက်စိဖွင့်ကြည့်မိတ်ကြည့်ဒီလိုမြင်အောင်ကြည့်မြင်ပြီးဆိုမနေ့ကခန္ဓာကိုယ်ဆိုမျက်နာတော့သူကပြင်ထားတယ်ပေါ့ဗျာ ဒါပေမဲ့ဒီလက်တွေပါကြတော့ပုတ်နေလက်တွေဒီကြားတွေဒီလိုပုတ်နေငါဒူပါလာဘုန်းကြီးလေးတောင်ဘုန်းကြီးပြောဆရာတော်ကလက်တွေကပုတ်နေအေးဘုကလို့ဒီအတုဟဆိုတာဒီအပုတ်ကိုမြောင်ကြည့်ရတာအပုတ်ကောင်မြောင်ကြည့်ရတာတချို့ကြပြင်းစင်တာကအပုတ်ကောင်ပြောင်းတာအဲတော့မြင်ရတဲ့ပုတ်ကောင်ပေါ်မှာမူတည်ပြီးရှုလို့ရတယ်ဘုန်းကြီးတော်ဒီလိုဗမာပြည်မှာတော့ပိုးမြင်လွယ်တယ်ဆေးမထိုး ဒီအပုတ်ကောင်မှလည်းခုနလိုပဇွန်တောင်တပြေကံပြေကြီးနေတဲ့အသည့်ဆရာတော်ကြီးရဲ့လောင်ကောင်ပုံရဒီကနကူမှာတည်သွားတယ်ကအညိုးကအမဲကအစိတ်ကတွေထားဒီလိုလောင်ကောင်ပုံမြင်ဘူးရင်လည်းဒါလည်းဆင်ញင်လို့အော်တည်သွားရင်ခဏဝေးကြညိုးကမဲကစိတ်ကတွေထနေတာလောင်ကောင်ပုံကြီးဖြစ်သွားမလားဒီသဘောမလွန်ဆန်းနိုင်မလားပရမသူပြတဲ့လောင်ကောင်ပုံကိုရှုပြီးမှ ကိုယ်လည်းငါတည်ရင်လည်းပဲခုန တာမန်လောင်းကပုံမျိုးဆိုရင်တော့လူတန်းလူတန်းတည်သွားရင်ခန္ဓာကိုယ်ကအပုတ်ကောင်ဖြစ်သွားမလားအကောင်ပုံကြီးဖြစ်သွားမလားအတုပကြီးဖြစ်သွားမလားအပုတ်ကောင်သဘောမလွန်ဆန်းနိုင်ပါလားဒါတော့ဘာမှမမြင်ဘူးဗျာတည်သွားပုတ်တဲ့သဘောမမြင်အောင်ရှုတယ်ပြီးတော့ကိုယ်ခန္ဓာကိုပြန်ကြည့်ရငါတည်ရင်လည်းငါခန္ဓာကိုယ်ကကိုကတည်တယ်ဆိုသူ့နေရာမှာကိုအိပ်ပြောင်နေတဲ့ပုံစားတော့ငါတည်နေပဲငါခန္ဓာကိုယ်ကဒီလိုပဲ ပုဂ္ဂိုလ်ကြီးဖြစ်ရမှာမလားအကောင်ဘုံကြီးဖြစ်ရမှာမလားအာတုပကြီးဖြစ်ရမှာမလားပုဂ္ဂိုလ်သဘောမျိုးမလွန်ဆနိုင်ပါလားဒီလိုရှုနိုင်တယ်တကယ်လို့ခုနဘုန်းကြီးပြောသလိုအညိုကွက်မဲကွက်စိမ့်ကွက်တွေထနေတဲ့လောင်းကောင်ဘုံမြင်ကိုမြင်ခဲ့ဘူးမဲ့ဆိုရင်လည်းပဲအဲ့ဒါအာယုံပြုပြီးရှုလို့ရခုနလိုရှုခုနဘုန်းကြီးတွေ့ခဲ့ဘူးတဲ့ဆရာတော်ကြီးရုပ်ကလလို့ဆရာတော်ဝါတိထဘိယုံတော့သူ့ရုပ်ကလကြတော့အညိုကွက်မဲကွက်စိမ့်ကွက်တွေထတယ် ဩဒေသွန်ခန္ဓာကိုယ်ကြီးအညိုကမဲကဆင်းရဲတွေထားနေအောင်ငေါ့ကိုယ်ကြီးဖြစ်သွားမှာငါသိရင်လည်းပဲဒီလိုပဲညိုကမဲကဆင်းရဲထားနေတယ်လောင်းကုန်ကိုဖြစ်ရမှာလားဒီသဘောကိုမလွန်ဆန်းနိုင်မှာလားဟိုနောက်ဗာဟိတာယမဆရာတော်ယောဂလာကြတော့ဖူးရောင်ကြွတ်တယ်ပြီးတော့ညိုမဲနေတယ်အဲဒီလိုအလောင်းကောက်ပုတ်လည်းခုနစာထဲမှာပါတယ်အဲ့တိုင်းလည်းရှုနိုင်တယ်ဘုန်းကြီးတို့အဲ့ဒီတုန်းကကိုယ်ဆရာသမားစိုးစိုးမကတော့ဘုန်းကြီးအဲ့ဒီချိန်တုန်းက မင်းမျိုးသင်္ချိုင်းကိုတွားပြီးရှုတော့မင်းမျိုးသင်္ချိုင်းပြီးတော့အဲ့မှာတစ်ဆက်တည်းသွားတာညောင်ရှူရွာတွေကရှမ်းရွာလေးတွေသင်္ချိုင်းတွေဆက်သွားတယ်အဲ့ချိန်တော့ဘုန်းကြီးတော်တော်ရှိတယ်ဆရာတော်တို့ကပြကအဲ့ဒီမှာသွားကူပေးနေဘုန်းကြီးကဘဝပြည်ရောက်တဲ့ကြာတော့ပိုင်းလာရမှာဘုန်းကြီးကလည်းနေခဲ့တော့အဲသူတို့မြို့ချောင်းအခမ်းအနားမှာလည်းဘုန်းကြီးပြင့်တယ်လို့ကြားပါတယ်နော်တောချောင်းခမ်းနားမှာလည်းပြင့်ပါဆင်မန်ကုန်အဲ့မှာဆရာတော်တို့ကပြဘုန်းကြီးကိုဆက်သွယ်လို့ရတဲ့ ဘုံတကောနဲ့ဆရာတော်ကိုသိတော့ကတော့မကြွတော့ဘူးလားဒီမှာဆရာတော်ကြီးရဲ့အတုပခန္ဓာမှာမြို့ကျောင်းမှာလည်းပင့်နေတယ်တောကျောင်းမှာလည်းပင့်နေအဲသူကခေါ်လာနေဆောင်းကဘုန်းကြီးစိတ်ကူးတာဟောဆရာတော်လည်းပြန်တော်မူနေပြီငါလည်းဒီမှာကျင့်နေတာကိုယ့်အကျင့်ကိုကျင့်ပြီးပူဇော်တာကောင်းပါတယ်လို့ဒီလိုစိတ်ကူးမိသေးတယ်နောက်တော့ဘုန်းကြီးတော်တော်ကြီးခေါ်ပါများတာနဲ့ gain သူကလာစေခြင်းတော့လဲသွားလိုက်ပါဦးမယ်ဆိုဘုန်းကြီးသွားဖြစ်ပါတယ်။ဟောပြတဲ့ကခုနလိုတွေ့တယ်ဗျ တခြားတပည့်တွေတော့ဘယ်လိုရှုတယ်ဘယ်လိုကြုံးမြန်ရတယ်ဘုန်းကြီးမသိဘုန်းကြီးအတွက်ကတော့တော်တော်တန်ဖိုးရှိလိုက်တယ်ဘာဖြစ်လို့လဲဆိုကိုယ်နဲ့နီးစပ်တာကိုယ်ဆရာသမားတော်တယ်အဲ့ဒါမှတ်ထားနော်ကိုယ်နဲ့နီးစပ်တဲ့ပုဂ္ဂိုလ်ရှုတတ်ရင်အဲ့ဒီဟာစိတ်ထဲမှာစွဲနေတာချိန်မျိုးဩဃနမိတန်ပေါ်တယ်ဘုလိုဆိုဒီပရိကာမနမိကိုဖွင့်လိုက်မျက်စိမိတ်လိုက်ဖွင့်လိုက်ကိုမနှဲကိုမှတ်မိအောင်တချို့လည်းကြောက်တာနဲ့မကြည့်ရဘူးအဲ့ဒါလည်းရှိသေးတယ် တချို့ပုဂ္ဂိုလ်ကမကြည်ရဲဘူးလောကောညကြမြင်းနေပြီကြောက်လို့အမြင်းနေတော့ပုတ်ကောင်းတာပေါ့နော်ကြောက်နေတော့အန္တရာယ်တော့ဒီကမ္မထမောက်တော့ပြကြောက်တာဘုန်းကြီးတို့ဒီတင်းချိုင်းတွေဘာတွေသွားတယ်ဟောဒီမြုပ်ထားတဲ့ကျင်ပေဥမာဒီနေရာသစ်ဒေသသစ်သွားပြီဆိုဘယ်ဒီမြုပ်ထားကျင်ပေဒီလောင်းကောင်ဘယ်မြင်လိုက်မှာငကိုဒီမြောင်းလောင်းကောင်ဘုကိုစိတ်ကူးနဲ့ဖော်ထုတ်လိုက်တာကိုမြင်ခဲ့ဘူးတဲ့လောင်းကောင် ဗာဏိရာယမှာဆရာတော်ကြီးလောင်းကောင်ပုဂ္ဂိုလ်ကြည့်တယ်ခုဆိုရင်နောင်တော်ကြီးရဲ့လောင်းကောင်ပုဂ္ဂိုလ်ကြည့်လို့ရတယ်ခုဆိုမနီးရတကာကြီးအဖြူတကာကြီးရဲ့လောင်းကောင်ပုဂ္ဂိုလ်ကြည့်လို့ရဒါမျိုးပြန်ရှုတာပဲနော်ဒီတော့ဗာဏိရာယမှာဆရာတော်ကြီးကျတော့အပူရောင်ကြွတ်တယ်ပြီးညိုမဲနေတာအဲ့ဒီလောင်းကောင်ပုဂ္ဂိုလ်မျိုးကျသူ့ကိုကြည့်ရတာပိုပြီးမြင်လွယ်တယ်ဆရာတော်ကြီးရုပ်လောင်းကောင်အဲ့တော့တခြားကိုကြည့်ခဲ့တာကိုယ်ဆရာသမားလည်းဖြစ်တော့မှတ်မိတာပေါ့ဗျာကိုယ်နဲ့နှိစက်တော့ အဲ့ဒါမှတ်ထားဖို့ကကိုယ်နဲ့နီးစပ်ရင်ပို့ပြီးတော့မှတ်မိလွယ်ပါတယ်ဒါပေမဲ့မရှုတတ်ရင်လည်းဝမ်းနဲ့ပူဆွေးမှုတွေနဲ့ပို့အဆုံးသတ်တယ်ရှုတောင်းကြိုးစားပါဘုန်းကြီးတို့လည်းရှုတော့စာပိုင်းတော့မရှုတတ်တာတစ်ပိုင်းကြောက်စိတ်လမ်းစိတ်တွေကပါတာတစ်ပိုင်းပေါ့ဒီလိုဖြစ်နေတတ်တယ်နောက်ကြဒါတွေကတောင်ဖို့ရှိမှသိလာတယ်ဘုန်းကြီးတို့ကဆရာသမားဇာဗနာသွားတယ်ကြာကြာနာနာရှုပြတယ်ပေါ့ဗျာကျန်တဲ့တပည့်တွေတော့ဘယ်လို ဘယ်ဟာအကျိုးရှိမရှိဘုန်းကြီးမသိဘုန်းကြီးတွေကတော့တော်တော်လေးကိုအကျိုးရှိလိုက်တယ်အကျိုးရှိတယ်ဆိုတော့ဒီဆရာတော်ရဲ့ယုတ်ကလဆိုတော့စိတ်ထဲမှာစွဲနေအောင်ကြည်လို့ရဘယ်ချိန်ပြန်အောင်မအောင်မဒီယုတ်ကလကြခုချိန်နေလဲဆင်ញင်လို့ရဒီလိုမျက်စိမိတ်လိုက်ပေါ်လာတယ်ဒီညုံညုံမဲမဲဖူးရောင်နဲ့လောင်းကောင်ပုံကြီးကြည်လို့ရတော့အဲ့လိုကြည်အဲ့လိုမျိုးတွေ့ရင်လည်းဟောတည်သွားရင်ဆရာတော်ရဲ့ယုတ်ကလကြည်ပြီးဟောတည်သွားရင် ခန္ဓာကိုယ်ကြီးကဖူးယောင်ကြွတဲ့ညိုမဲနေတာလောင်းကောက်ဖို့ကြီးဖြစ်သွားပါလားဒီသဘောတရားမလွန်ဆန်းနိုင်ပါလားပြီးတော့ကိုယ်ခန္ဓာဒါကိုအပမှထပ်တာဆင်ញင်လို့ရပြီးတော့မှညာထဲမှာတကယ်မြင်သွားပြီဆိုမှကိုယ့်ကိုယ်ကိုပြန်ဆင်ញင်သူနဲ့ကိုယ်နဲ့ထပ်တူမြင်အောင်ကြည်ရငါခန္ဓာကိုယ်ကြီးလည်းသေသွားရင်ဆရာတော်ကြီးရဲ့ခန္ဓာကိုယ်ကြီးလိုပဲဖူးယောင်ကြွတဲ့ညိုမဲနေတဲ့အလောင်းကောက်ဖို့ကြီးဖြစ်အောင်မှာပါလားဒီလိုလဲဆင်ញင်လို့ရတယ် တတ္တဝါတွေစားနေတဲ့အလောင်းကောင်ပုဂ္ဂိုလ်ကတော့ခုနဒီခေတ်မှာမြင်ဖို့ခက်ပါတယ်တတ္တဝါမျိုးစုံစားတယ်အဲလောက်စားနေတဲ့ပုံကတော့မြင်နိုင်တယ်ဘာဖြစ်လို့လဲတရိစ္ဆာန်လေးတွေလောက်စားနေတဲ့အကောင်ပုတ်တွေတွေ့ဘူးလိမ့်မယ်နော်လူခန္ဓာကိုယ်မှာလည်းအဲ့လိုလောက်တွေထွားပါစားနေတဲ့အကောင်ပုံမျိုးမှန်းစားပြီးပြီးလို့ရတယ်ခုနအပိုင်းတိုင်းမှာဆရာတော်ကြီးသုံးဖို့ဆရာတော်ဥဒ္ဓမပြလောင်ကောင်ပုံမနေရဘုန်းကြီးတို့တွေ့ခဲ့တဲ့လောင်ကောင်ပုံ အဲ့လိုမျိုးလောက်တွေထွားပါစားနေတဲ့ပုံသူအတုပပညာနမိတ်ပြောတာပရမတ်မဟုတ်ဘူးနော်ပညာနမိတ်ပဲအဲ့ဒီနမိတ်ကိုခုနပုံဖော်ပြီးကြည့်လို့ရတယ်ခေါင်းနာတော့တေသွားတဲ့တိရိစ္ဆာန်ကောင်လေးလောက်တွေထွားပါစားနေတဲ့ပုံကြည့်တယ်ရတာအဲ့ဒါလည်းအတုပပဲအဲ့လိုလောက်တွေထွားပါစားနေတဲ့ပုံမြင်ဘူးရတာရှုမမြင်ဘူးရင်တော့ skill လောက်ထားကြော်ထားခဲ့ဒါပေမဲ့ကမ္မဋ္ဌာန်းဆရာများကြညရှုရကအကုန်ပြောရတယ်ဒီကမ္မဋ္ဌာန်းတွေ မြင်ရှုမမြင်ကြော်ထားခဲ့အမျိုးပြောလောက်တွေတဘွားဘစားနေတဲ့လူတွေလောင်းပဲဖြစ်ဖြစ်တိရိစ္ဆာန်လောင်းပဲဖြစ်ဖြစ်တိရိစ္ဆာန်ကောင်းတွေခွေးတွေလောက်တွေတော့တော့ဘက်မှာတွေ့တာတွေတကယ်ခွေးတွေသေပြီးတော့လောက်တွေစားနေတယ်ပေါ့ကြွက်တွေသေပြီးတော့လောက်တွေတိရိစ္ဆာန်တကောင်ကောင် သေပြီးတော့လောက်တွေစားနေတယ်ပေါ့တဘွားဘစားနေတဲ့ပုံကြည့်ပြီးဩတတ္တဝါတွေတတ္တဝါတွေသေသွားရင်လောက်တွေတဘွားဘစားနေတဲ့ အလောင်းကောင်ဘုတ်ကြီးဖြစ်သွားပါလားဒီသဘောမလွန်ဆနိုင်ပါလားပြီးတော့ကိုယ်ခန္ဓာကိုမြောင်းငါသိရင်လည်းငါခန္ဓာကြီးဒီလိုပဲလောက်တွေတစ်ပါးစားနေတယ်အတုပကောင်ဘုတ်ဖြစ်ရမှာပါလားအတုပသဘောမလွန်ဆနိုင်ပါလားဒါမြင်ကြည့်ပေါ့ဗျာမမြင်မကြည့်နဲ့ပေါ့ဟောလောက်တည်းကစားလိုက်တဲ့ခါကျဒီခန္ဓာကိုယ်ကြီးမှာထင်ရှားအောင်ပြောအယိုးစုကမ္မထံအယိုးစုကမ္မထံကြမြင်လွယ်တယ်နော်ကိုကြီးဒီအယိုးစုကမ္မထံ တင်ပေးစမ်းပါဒီနေ့ဟိုခေါင်းလေးပုတ်ထားတယ်အဲ့ဒါလေးပုံလေးပြမယ်နော်အယိုးစုကမ္မဋ္ဌာန်းရှုတဲ့အခါကျတော့ဒီအယိုးစုကိုတစ်ကိုယ်လုံးပုံစံအဲ့ဒါလေးအရင်ကြည့်ရတယ်ပေါ့နော်အဲ့ဒါဆိုရင်တော့ပိုးမြင်လွယ်တယ်အယိုးစုကမ္မဋ္ဌာန်းဒါဆိုရင်စိတ်ထွက်နေတဲ့ပုံကိုရှေ့မျက်နှာအရင်ပြမယ်နော်ဒါတော့နောက်မျက်နှာဒါလည်းကြည့်လို့ရတယ်နောက်မျက်နှာလည်းကြည့်မယ်ရှေ့မျက်နှာလည်းကြည့်မယ်ဒါရှေ့မျက်နှာဒါနောက်မျက်နှာနောက်ကျောနော် အဲဒီဘက်လှည့်တဲ့ပုံ ကြည့်လိုက်မယ်နော်ရှေ့တဲ့တဲ့လှည့်တဲ့ပုံပြနောက်တဲ့ပုံပြလာရှေ့မျက်နှာရှေ့လှည့်တဲ့ပုံဒါခေါင်းတကိုယ်လုံးပုံပြမယ်နော်ခေါင်းပုံတကိုယ်လုံးပုံနိနေဒါရှောင်းမလေးတယောက်လှူထားလို့อืมခုနရှေ့လှည့်တဲ့ပုံပြလေးပုံရှိတယ်လေလေးပုံမှရှိတာအဲတပုံစီတင်လျှောက်ပြတယ် တွေ့လားอืมဒါနောက်ကျော်လေးပုံရှိတယ်อืมခဏလေးကြာတယ်ဒီပြီးတော့အတူတူပဲအောင်မယ်လေးပုံလေးပုံอืมကြောက်ရအဲတော့ဒီအယိုးစုကိုပထမသူများအယိုးစုကိုဆက်ကြည့်ရဒါတော့သူကအကုန်လုံးဒီလိုပုံစံကြဆွဲပြတာပေါ့ဒီခါတလေရဘုန်းကြီးတို့ကတော့ဒီရိုးစုလူရိုးအစစ်ဗမာပြည်မှာတော့ရှိပါတယ်လူရိုးစစ် ဆောင်းမလေးတယောက်စီသူလည်းဆေးကြောင်တက်တော့ဝယ်ထားတာသူ့စီကနေဘုံညာလူခံထားတာလူခံပြီးတော့ဒါတင်းញိုင်းသွားဒီရိုးတို့ကြီးကယူသွားတာနော်ဒါတော့မှဒီရိုးတို့ကြီးကိုတချို့မရှိဘူးတဲ့ကမ္မဋ္ဌာန်းမရှိဘူးတဲ့ဘုံညာဒီရိုးတို့ကိုတိမ့်ထားဖို့ခက်တယ်ဗျအရင်တော့ကစပြီးလူကစားဘုန်းကြီးတို့ကျင့်ပြီး၃၄နှစ်လောက်နေတဲ့ကဒုမတယောက်ကဆေးကြောင်ပြီးခုတော့အင်္ဂလန်ရောက်နေမှာသူရိုးစုရှိမမြင် အဲမင်းဒီမှာရိုးစုလူရိုးစစ်တွေရှိလားရှိပါတယ်ဗျာမင်းသုံးကြမကြတော့ဗျာအေးငါလူစမ်းလို့အဲတော့ဘုန်းကြီးရှုပြီးပြီးအမေကပြန်มาဆိုတော့တပည့်တစ်ပါးကိုထားခိုင်းတာဘယ်တပည့်မှမထားရသူတို့ကရှုမှမရှုဒီရိုးတို့ကြီးဒါနဲ့ဘာလို့လဲဆိုတော့အဲ့ဒီကလေးမလေးပြန်ခေါ်ပြီးတော့မင်းရိုးတို့ကြီးမင်းမမသိနေတာငါကောင်နေတကောင်မှမရှုဘူးဘယ်သူမှလက်မခံရဘူးဆိုရင်အဲ့လိုနဲ့ထားတော့ဗျာ နောက်နေ့မှအဲ့ဒီခုနတပည့်တွေကုန်ခေါ်ကြတော့အမိတ်နဲ့ခေါ်ရတယ်မင်းတို့ကောင်နေကျန်တဲ့ဘုန်းကြီးနဲ့ဆိုရှုမှာမဟုတ်ဘူးငါလည်းပဲလိုက်ရှုဆိုအဲ့လိုအမိတ်နဲ့ခေါ်ပြီးရှုခံရှုတောင်းပေါ့လေဒီလိုပရောလေးဆိုရေးလဲရေးစရာကောင်းဟိုဆရာသမားကြောက်လို့အထောက်ပါကြောက်လဲကြောက်တာအသိဉာဏ်ဘုန်းကြီးတို့လည်းကြောက်ခဲ့ဘူးလားသူတို့ကြောင့်မကြောက်အောင်ဘုန်းကြီးအများကြီးလုပ်ပေးပါအဲတပည့်တစ်ပါးဆိုဘာပြောလဲဆိုတော့ ဆရာတော်ပါပါတယ်ကွာသေတော့မသေးတော့ပေါ့သူအဲ့လိုမျိုးလိုက်ရှုမစိုးပါဘူးကမင်းဘယ်နည်းနဲ့ရှုရှုလို့ဘာရှုဖြစ်ဖို့ရေးကြည့်တာပဲဆိုအဲ့ဒီအယိုးစုပေါ့နော်အဲ့ဒီယိုးစုကမ္မထာနေကိုကြည်ခမ်းရတယ်မသွားခင်နဲ့ညနေဘုန်းကြီးအယိုးစုကိုခုနဘုန်းကြီးတို့ကတော့အောက်ကျမ်းမြုံမှာပါပဲယောကောင်းနေရာကျန်တဲ့နေရာတွေစင်ချတာချိုးဆရာတော်ကြီးတွေကဒီလိုပဲယိုးစုလေးနန်းကျိုးနန်းကျိုးလေးနဲ့ချိပြီးဒီလိုချိတ်ဆွဲတာချိတ်ဆွဲသွားထားပြီးတော့ သွားကဏီမှာမှဒီဟာကိုကြည်ကြတယောက်တည်းလည်းကြည်ရတယ်သွားခြင်းလိုက်ခြင်းတဲ့ပုံမျိုးအဲဒီမှာနော်အဲတော့ဘုန်းကြီးတို့ရှုတဲ့ခါကျရင်ဒီရိုးစုကမ္မဋ္ဌာန်းရှုတဲ့ခါကျဒီခေါင်းပိုင်းကသူများအယိုကောင်းကိုနော်ကင်ကြည့်ရှုလို့ရဘုန်းကြီးတို့ကတော့ဟိုကအယိုကောင်းတေချာကင်ကြည့်ရှုရှေ့ခေါင်းကိုနောက်ကကြည့်ရှေ့ရကြည့်ပေါ့အဲတော့ပထမဆုံးဒီခေါင်းရိုးကစရှုပါရှုတာတော့ရိုးစုရိုးစုပဲအဋ္ဌိကကမ္မဋ္ဌာန်းပေါ့နော် အဲဝိသုဒ္ဓိသင်ညိုတို့ဝိသုဒ္ဓိမကျရိုးစုကတခုတည်းဘုရားတော့ရိုးစုတွေခုနှစ်မျိုးလောက်ဟောတယ်အဲတော့ဘုန်းကြီးတို့ကဘုရားစာရှုခိုင်းနေဆိုတော့အရိုးစုဖြစ်တာတော့ပဲပြောတယ်တွေးတွေသားတွေဒီလောက်ထိမသွားတော့အဲတော့ခေါင်းရိုးကိုစကြည့်မယ်ရိုးစုရိုးစုရိုးစုခေါင်းရိုးရိုးကွက်ကွက်ကွင်းမြင်အောင်ကြည့်ရဒီခေါင်းရိုးနော်ခုနဒီခေါင်းရိုးပုံစံအဲ့ရနေတဖြည်းဖြည်းအောက်ဆင်းပေါ့ဒီမှာလေချောင်းရိုးတွေနော်ဒီခေါင်းရိုးကြီးကိုမြင်အောင်ကြည့် ရိုးစုရိုးစုရိုးစုရိုးစုရိုးစုဒီမှာမျက်လုံးဟောက်ပက်ကြီးနဲ့နှာခေါင်းရိုးတွေသွားတွေအဲ့ရအောက်ကိုတပြည့်ပြည့်ဆင်းကြည့်မယ်ရိုးစုရိုးစုဒီလက်ဘင်းရိုးတွေပေါ့ပြီးတော့ခါရဒီမှာရင်ပါရိုးတွေလက်ဖြံရိုးတွေရိုးစုရိုးစုနံရိုးတွေလက်ချောင်းရိုးတွေပေါ့ဒီမှာရိုးစုရိုးစုရိုးစုအဲ့ရနေဖြည်းဖြည်းနဲ့ကြောရိုးတွေခစီရိုးတွေကြည့်ပြီးဆင်ញင်လာတော့ရိုးစုရိုးစုရိုးစုပြီးတော့တင်ပဆုံရိုးတွေရိုးစုရိုးစုရိုးစုပြီးတော့ ခြေသလုံးပေါင်ရိုးတွေပေါ့ရိုးစုရိုးစုရိုးစုပြီးတော့ခြေသလုံးရိုးတွေရိုးစုရိုးစုရိုးပြီးတော့ခြေချောင်းရိုးတွေရိုးစုရိုးစုအပေါ်ကနေအောက်ဖြည့်ဖြည့်ဖြည့်ချင်းရှိရတယ်ညံမျက်စိနဲ့နော်ပရမတော်ဒီရိုးစုကိုဖွင့်ကြည့်ပြီးဆင်ញင်ရတယ်သူများရိုးစုကိုဖွင့်ဆင်ခြင်ရိုးစုအောက်ကအောက်ကနေထက်ပြန်တဲ့ရိုးစုရိုးခြေချောင်းရိုးလေးတွေမြောင်ကြည့်နော်ပြီးတော့ခြေသလုံးရိုးတွေပေါင်ရိုးတွေမြောင်ကြည့်ပြီးတော့လက် ဒီမှာတင်ပဆုံရိုးတွေမြောင်ကြီးခစေရိုးတွေကြောရိုးတွေလက်ဖြံရိုးတွေနံရိုးတွေလက်ရိုးတွေမြောင်ကြီးအပေါ်ပြန်တက်လက်ပင်ရိုးတွေခေါင်းရိုးတွေဒါကိုမြောင်ကြီးရတယ်အဲဒါမှမျက်စိဖွင့်ကြည့်မြောင်ကြီးစိတ်ထဲမှာစွဲနေအောင်ကြည့်ရနော်စိတ်ထဲမှာမြင်အောင်ကြည့်ရဟောမျက်စိမိတ်လည်းဒီရိုးတွေကကုန်မြင်ရမယ်အဲ့လိုအပေါ်ကနေအောက်ဖြည်းဖြည်းချင်းဆင်းချင်းဒီကအပေါ်အောက်တက်ကနေ အပေါ်ပြန်ဆင်ញင်ဆင်ញင်တာရှုတာတော့ရိုးစုရိုးစုရိုးစုရိုးစုဒါပဲနော်အဲ့တော့သူများရိုးစုကိုမျက်စိဖွင့်ကြည့်လို့မျက်စိမိတ်လိုက်မြင်အောင်ဆင်ញင်ရတယ်ပထမဖွင့်ကြည့်ပေါ့နော်ရိုးစုရိုးစုရိုးစုမြင်ပြီးဆိုမိတ်ပြီးတော့လဲဆင်ញင်ကြည့်လိုက်သူများရိုးစုမြင်လို့မိတ်ကြည့်တော့လဲဒီဟာတွေအောက်ကနေခြေတော်ထိခေါင်းကနေခြေတော်ထိခြေတော်ကနေခေါင်းထိအောင်ဒီလိုမြင်အောင်ဆင်ញင်သူများရိုးစုကွက်ကွက်ကွက်ကွက်ညာထဲမှာမြင်ပြီး ဘုန်းကြီးခဏနာပြောတဲ့စကုကရဏီဓမ္မစကြာတော့မှာဟောတယ်ပဂရိမျက်စိဖြင့်ဖွင့်ကြည့်ပြီးမြင်တယ်လို့ညာမျက်စိနဲ့မျက်စိမိတ်ထားတယ်ညာမျက်စိနဲ့မြင်အောင်ကြည့်ရညာနာကလေးညာနဲ့မှတကယ်ကိုမြင်အောင်လက်ခံနိုင်အောင်ကြည့်ရအယိုစုကြီးသူများယိုစုကွက်ကွက်ကွင်ကွင်မြင်ပြီဆိုမှတခါကိုယ်အယိုစုကိုပြန်ကြည့်ကိုယ်ယိုစုကိုကြည့်တဲ့အခါဒီသွားကစကြည့်ရသွားနေရစိတ်ကစကြည့်ယိုစုယိုစုယိုစုယိုစုယိုစု သွားနေရရိုးစုကြည့်လိုက်တကောင်းလုံးမျက်လုံးတွေနှာခေါင်းတွေပျောက်သွားပြီကိုယ်ရိုးကောင်းကြီးမြင်တယ်ဒါပေမဲ့သူများရိုးကောင်းမြင်မှကိုယ်ရိုးကောင်းမြင်တယ်နော်ဒါကြောင့်သူများရိုးကောင်းကိုပရိက္ခဏမိတ်ဥက္ကဏမိတ်ပေါ့ပရိက္ခဏမိတ်ဆိုကြည်ပရိက္ခမဏမိတ်ဆိုကြည်ပြီးဆင်ញံတာဥက္ကဏမိတ်ဆိုမျက်စိမိတ်တိုင်းနဲ့သူများရိုးစုရိုးမြင်နေတာမျိုးဒါမျိုးပြောတယ်အဲ့လိုမျိုးပွားရဥက္ကဏမိတ်ပေါ်ပြီးဆိုမှ ကိုယ်ခန္ဓာကိုယ်ရိုးစုရှင်ရှင်ပုံမြင်တယ် နော်သွားနေရဆိုင်ကြီးရိုးစုရိုးစုပြီးတော့လက်ချောင်းတွေနော်ပြီးတော့လက်ဖြံရိုးတွေနံရိုးတွေလက်မောင်းရိုးတွေပေါ့ကိုယ့်ရဲ့လက်မောင်းရိုးတွေလက်ချောင်းရိုးတွေပြီးတော့ခစေရိုးကြောရိုးတွေခစေရိုးတွေကိုယ်ရိုးကိုပြန်ကြည့်တင်ပဆုံရိုးတွေသူများရိုးစုတွေကွက်ကွက်ကွယ်မြင်ကိုယ်ရိုးစုကိုမြင်ပါတယ်ဗျာပေါင်ရိုးတွေခြေသလုံးရိုးတွေခြေချောင်းရိုးတွေမြင်အောင်ကြည့်အာပြီးတော့ခါကျပေါ်ပြန်ကြည့် အောက်အောက်ဆင်းလိုက်ပေါ်ပြန်တက်လိုက်ဒီလိုမြင်အောင်ကြည့်ရတယ်အဲတတ်တော်ရတယ်တတ်တော်ရတယ်ဘယ်ပုံကုန်မဲ့ဆိုဘုန်းကြီးတို့အယိုးစုရလို့မြင်ဘလို့မှနှစ်သက်ဖို့မြန်နှုံးမှမဖြစ်တော့ဘူးဗျနော်ဘုန်းကြီးတို့ကဒီတွေ့တောင်းဖို့မြန်နှုံးဖို့ဆိုတော့အယိုးစုမမြင်လို့ဒါဖြစ်တာဟုတ်ဒီအယိုးစုကမ္မထံပွားရဲ့အကြောင်းရင်းကတော့ဒီဖះကဒီမှာဖះဟောလေးနဲ့ဘုန်းကြီးပြောပါမယ်ဘာဖြစ်လို့အယိုးစုကမ္မထံဖះသင်ပေးသလဲဟောရတယ်လို့မေးရင် ယာဂတဘာနာအတုပဘာဝိတပါခန္ဓာကိုယ်မှာဆွဲလန်းနှစ်သက်တွဲတားနေတဲ့တဏှာပယ်ဖို့နဲ့သူ့ကြည်လဲရိုးစုကိုယ်ကြည်လဲရိုးစုမြင်တော့ဘယ်နှစ်သက်မလဲဟာသားရည်နဲ့ဖုံးလန်းတဲ့ဒါသဘောကျနေအဲကြောင့်နိဗ္ဗာန်လိုချင် ခန္ဓာကိုယ်ပြည့်မြောင်ကြည့်ဆိုအဲ့ဒါကိုပြောတယ်ခန္ဓာကိုယ်ပြည့်မြင်မချစ်ခင်တော့မချစ်ခင်တည်းကလောဘလိုလိုကွာကြသွားတယ်ကောင်းတာကဘုန်းကြီးတို့ဒီဝိပဿနာရှုတဲ့အခါကျတော့ ဝိပဿနာဉာဏ်นี่ဖြစ်မှဒီပုံမှာတွေ့တော်မှုတဏှိတမှုတဏပြုတ်ကြဒီဟာကမြင်လွယ်တယ်ဗျဒီယောစုကအဲ့ဒီလောက်အကြာကြီးရှုစရာမလိုဘူးနော်တခါတလေဒီတဝူတယောက်ပေါ်မှာနှစ်သက်သဘောကြတာတွေဖြစ်လာဒီယောစုကမြင်လွယ်တယ်တခြားရှုကြည့်လိုက်နော်စိတ်ကလည်းငြိမ်လွယ်တယ်ကိုယ့်ကိုယ်တော့ရှုကြည့်ရမှာပေါ့နော်တဝူနဲ့တူမတူတာဟုတ်ဖះကကြတော့သိတယ် ဒီပုဂ္ဂိုလ်ကဘာစရိုက်ရှိတယ်ဒီပုဂ္ဂိုလ်ဒီကမ္မထာနဲ့တင့်တော်တယ်ဆိုတာသိတယ်ခွင်းတို့ကမ္မထာဆရာကြမသိဘူးမသိတော့ရှုကြည့်ခိုင်းရတယ်ကိုယ်နဲ့ရှုကြည့်လို့ဒါကစိတ်ငြိမ်တဲ့တမာတိဖြစ်လို့ရှုပေါ့ဗျဟာဒါရှုလို့မရဘူးခက်နေတယ်ဘာမှကိုမမြင်ဘူးဘာအတုပမမမြင်ဘူးဒါသဘာဝတရားအနေနဲ့ပဲဆရာဝန်တွေကြတော့ဒီအတုပတို့အယိုးဆိုတချို့ကြလည်းမမြင်ဘူးလို့ပြောတယ် ဟာဒါဆရာတော်လူတိုင်းလူတိုင်းပြည့်နေတာသဘာဝတရားကြီးပဲသူကအဲ့လိုပြောတယ်အဲ့ဒါဆိုခမရမရှိတော့နဲ့ဟိုလိုအဲ့လိုပြောတာသူတို့အချင်းနေဖះတို့ကြသိတယ်ကျတို့ကမသိဘူးဗျအဲ့ဒါကြောင့်ဘုန်းကြီးတို့ကဒီကမ္မထာနေသင်ခိုင်းသင်ရှုစေခြင်းနော်အဲ့ဒါအယိုးစုရှုပြီးပြီနောက်ခုနဖះကမိတ်နေလေဒီအယိုးစုတွေကစဖြစ်စမှာဖြူဖွေးတဲ့အယိုးစုနော်အဲ့တော့ဖြူဖွေးတဲ့အယိုးစုကြည့်ပြီးတော့ ကိုကြီးခေါင်းရိုးလေးတင်လိုက်ဗျာခေါင်းရိုးတစ်ခုတည်းလည်းကြည့်လို့ရတယ်ဖြူခွေးတဲ့ရိုးစုကနော်ရိုးတစ်ခုတည်းကြည့်လို့ရတကိုယ်လုံးခြုံကြည့်လို့လည်းရဖြူခွေးတဲ့ရိုးစုကြည့်ပြီးရိုးစုရိုးစုဟောမှကြည့်လိုက်ဒါဆိုဖြူခွေးတာသိကြတယ်နော်အရိုးကောင်းကြည့်ပြီးဖြူခွေးတဲ့ရိုးကောင်းကြည့်ပြီးရိုးစုရိုးစုဆင်ကျင်သားတော့ရိုးစုပဲဖြူဖွေးတဲ့ရိုးစုကိုမြင်ရမယ်နော်ဒါကြီးကြည့်ပြီးရိုးစုရိုးစုရိုးစုရိုးစုရိုးစုနောက်ကြတော့ဘုန်းကြီးတွေမှာရှိတဲ့ရိုးစုကြတော့နည်းနည်းကြာသွားပြီ ဟောင်းနွားလိုက်ဒီရိုးကောင်းရတယ်ဒီလောက်မဖွေးတော့ဒါကြဖွေးသေးတယ်နော်ဒီတဲ့ဟောင်းနွားလေတိုက်မိုးရွာလိုက်ရအညိုရောင်ဝါရောင်မဲရောင်တွေတန်းလာနော်ဒါဒါကိုမြင်အောင်ကြည့်ရတယ်နော်ဒီမှာသူကအဆက်လေးတွေပိုင်းနေမစိုးပါဘူးဒီလိုအဆက်တွေကပါသေးတယ်ဒီလက်ကောင်းမှလည်းဆက်တစ်ခုရှိသေးတယ်ဒီဒီရိုးကောင်းကြီးမြင်ဒီနည်းနည်းလေးနှစ်တွေကြာမိုးရွာနေဘူးလေတက်ကြားလိုက်ဒီရိုးကောင်းကြီးဟောင်းနှံဆွေးမြေးလာတယ် ရိုးစုဝါရောညိုရောမဲရောတန်းနဲ့ရိုးစုကြည့်ဆင်ញင်သားတော့ရိုးစုပဲရိုးစုရိုးစုရိုးစုရိုးစုဒီလိုဆင်ញင်ပေါ့ဝါရောညိုရောမဲနောက်တော့ဒီရိုးစုကနှစ်တွေကြာလိုက် ထိတာနဲ့ကြေမွသွားအမုံဖြစ်သွားအဲ့လိုမျိုးစိတ်ထဲမှာမန်းစားခုနပြောခဲ့ပြီနော်ဒီကမ္မထာနဲ့အတုပပညာလို့ပြောတာအတုပပညာအစစ်မဟုတ်ဘူးနော်စိတ်ထဲမှာဟိုသူ့ဟာကိုပထမ ပဂရိအရှိကိုမြင်အောင်ကြည့်ပြီးစိတ်ထဲမှာဒီပညာနမိတ်နေပဲအာယုံပြန်ပြူတာပဲနော်ပရိကာမနမိတ်ပရိကာနမိတ်ကနေပြီးတော့ဘုန်းကြီးတို့ဩဃနမိတ်ပေါ့ဗျာဒါတွေမြင်အောင်ကြည့်ရပါပြီဗျာကျုပ်ပုံဖြောင်းလိုက်ပေါ်မှာပါပြီးသားအဲ့ဒီခုနအယိုးစုကမ္မထံကိုပြထားတဲ့ခုရှိအိမ်မှာအယိုးစုပုံနေဘုန်းကြီးရဲ့ဒီပုံခဏဖြောင်းလိုက်ငါလက်ကောင်းပုံဖြောင်းလိုက်อืมအဲ့ဒီဒါလေးတွေကြည့်စေချင်တယ်နော်အဲပရမဇုံးကတကိုယ်လုံးကြည့်မယ်နော် ထက်ခေါင်းကနေခြေတော်ခြေတော်ကနေခေါင်းသူများရဲ့ရိုးစုကိုမျက်စိဖွင့်ကြည့်မယ်မျက်စိဖွင့်ကြည့်တော့မျက်စိမိတ်ကြည့်မယ်မျက်စိမိတ်ကြည့်တဲ့ဒီရိုးစုကမြင်နေရဖွင့်ကြည့်တယ်လို့မြင်ရအဲ့လိုမြင်ပြီးဆိုမှကိုယ်ခန္ဓာကိုကိုယ်ခန္ဓာကိုပြန်ကြည့်မယ်ကိုယ်ခန္ဓာကိုဒုက္ခနာကိုတကယ်တမ်းမြင်ဘုန်းကြီးတို့ခန္ဓာကိုယ်မှာမြင်အောင်ရှုလို့ရမယ်ပြီးတဲ့အခါကျမှဒီအယိုးစုတွေရဲ့ဘာရှုမလဲဆိုတော့ဖြူဖွေးတဲ့အယိုးစုကိုမြင်အောင်ရှု ဖြူဖွေးတဲ့ရိုးစွာတဆင့်တက်ပါပြန်ဟောင်းနှောင်းဆွေးမြေ့တဲ့ရိုးစွာမြောင်ရှုမယ်အဲ့ရနဲ့တဆင့်တက်ပါရှုမလဲကြည်မွပျက်စီးတဲ့ရိုးစွာအာဘုန်းကြီးတို့အတ္တဖွဲ့ရပါတော့အရင်တော့လည်းခဏခဏပြောကြရတယ်ဒီဝိတုဇ္ဇကြောင်းနေရတဲ့တော်တော်များများပြောခဲ့ပြီးသားတယ်အဲဘုရားလက်ထက်ကမာသရိပဏတုတ်ထဲမှာပါတယ်ဝိတုကြောင်းလေးပြောကြအောင်အဲ့ဒါလေးပြောရင်ဟိုလူမမဟုတ်ဗျာတရိစ္ဆာန်တွေတောင်မှဘုရားလက်ထက်ကဟို သူတို့ကောင်းတွေနဲ့နီးစပ်ရင်ရှုပြစ်တာပေါ့ဗျာအဲ့ဒါပါပဲအကျိုးကသူတို့ကောင်းတွေဒါကြောင့်မို့သူတို့ကောင်းတွေပေါင်းသိမ်းတာသူတို့ကောင်းတွေနီးစပ်အောင်လုပ်တာဒါတွေလုပ်ရတယ်အဲ့ဒါမှသူကလုပ်ဖြစ်တယ်ဘာတွေ့ရလဲဆိုဘုရားရှင်လက်ထက်က မာသရိပံတုတ်ကိုဟောတဲ့ကမ္မတဏီကုံကုလူတံကမ္မတဓမ္မဏီကုံရွာကြီးမှာဆိုတော့ကဘုန်းကြီးเจ้าနေမရှိသေးဘူးဗျနောက်ပိုင်းမှာเจ้าနေဖြစ်ပေါ်လာအဲ့မှာဘေကုဏီမှာเจ้าနေပါတယ် ဘိက္ခုကြောင့်တော့ရှိပေးသေးပုံမပေါ်ဘူးပထမကနောက်ပိုင်းမှာဘိက္ခုကြောင့်ပေါ်လာသဘောကျရဟန်းနေတယ်ဘိက္ခုနီမှာကြောင့်ကယင်ဖြစ်တဲ့သဘောရှိတယ်။ဘာဖြစ်လို့လဲဆိုရင်မှာဝိတုကြောင့်တစ်ခုတွေ့ရတယ်။မာသရိပဒံ3ထကရာဖွင့်။ဘာတွေ့ရလဲဆိုတော့ဆက်ကပြစားတဲ့ပုံကိုတယောက် သူကဘာပြလဲဆိုချက်တူရွေးလေးတွေတာရိကာလေးတွေဖမ်းတယ်။ဖမ်းပြီးတော့ဒီအကောင်လေးတွေကို စကားပြောနေသင်ပေးတယ်တခြင်းသူနေသင်ပေးတယ်သင်ပေးပြီးဒီချင်းလေးတဲ့ထည့်ပြီးတရွာပြီးတရွာတမျိုးပြီးတမျိုးလိုက်ပြရှင်တို့ကဒီခေတ်တွေတက်ကိုကနေမရှိဘူးလေဘုန်းကြီးเจ้าနေတရားဘုန်းတော်ငယ်ငယ်ကတော့ရွာမှာဆိုရင်ဒီရောင်အထံသမားတွေတို့ဗာရိညာတွေရောင်းတဲ့လူတွေဆိုเจ้าကဇေယမှာလာပြီးဘုန်းကြီးဆရာတော်ကြီးခွင့်တောင်းပြီးတော့ဒီလိုတဲရခိုးရအောင်အဲ့ဒီပဲခင်မှာလည်းဒီတိုင်းပဲဟိုတယ်တို့ဘာလို့မရှိသေးတဲ့အတွက် ဆက်ကပြစားတဲ့တခါရပါလို့ဒီဘိက္ခုနီမှာကျောင်းကိုလာတဲတာအဲ့တော့ဘယ်လိုလုပ်လဲဆိုဘိက္ခုနီမှာကျောင်းမှာတဲတယ်ကျောင်းကဆေးရမှာအိတ်မှာပေါ့အိတ်ပြီးတော့သူကဒီနာရွာလေးတွေသွားပြီးတော့ဆက်ကပြပြပြီးတော့ဒီအကောင်မလောင်လေးတွေကလည်းဒီတာလီကကြက်တူရဲလဲရင်ကြီးတော့ညနေမိုးချုံမှပြန်လာပြန်လာတကသူကလောက်ရင်ထဲမှာထက်မထားလို့အချိန်ကြတော့ဒီတစ်ပင်ပေါ်မှာတင်ပြီးတိတ်ထားတကမနဲ့စောစောတကဒီအကောင်လေးတွေ ဝီဝင်လေးမှာကောင်းလေးတွေပြန်ထက်ခုနရွာသွားလိုက်ဒီနာရွာသွားလိုက်ဒီနီးပဝင်ကြီးဒီเจ้าနီးပဝင်ကြီးမှာရှိတဲ့ရွာအကုန်ပြပြီးသွားပြီမလမကရွာတွေကုန်သွားပြီဆိုတော့ခက်လန်းလန်းရွာသွားမှာရှင်းလုံးကတော့ဒီဘက်ခက်လို့မဟုတ်ဘူးညာနေပူတာတော့ဘာလို့ရှိလဲနေပူတော့မနဲ့စောစောပေါ့ခါစောစောထားသွားတယ်ခါစောစောထားသွားတော့သူကဒီကောင်လေးတွေတစ်ပင်ပေါ်တိတ်ထားတဲ့ကောင်လေးတွေအကုန်ဖမ်းတယ်ဖမ်းမိမယ်လို့ အကုန်ပါမသွားဘူးဗျာကြက်တူတွေလည်းတစ်ကောင်ကကြံခဲ့တာသူကလည်းအကောင်တွေဘလောက်နေအများကြီးရှိပုံပေါ်ပါတယ်အဲ့ဒီတကကြီးကထွက်သွားတယ်အဲ့တော့ကြက်တူတွေလည်းတစ်ကောင် ကြံခဲ့တယ်မနဲ့လင်းလာတဲ့ခါကျတော့ဒီမှာကဘေကုဏီမတွေရှိသူတာမဏီပေါ့နော်ဘေကုဏီမအကြောင်းကြောင့်တာမဏီမလေးတွေရှိခလေးတာမဏီကိုရင်မင်းကလေးတွေပေါ့ဒါလေးတွေရှိတော့ကြက်တူတွေလေးတွေ့တယ်ကြက်တူကြီးလေးလည်းစကားပြောတတ်တော့ဟန်ကြတော့ခလေးတွေကတွေ့တော့ တတိလေးခေါ်ကျွေးစားစရာကျွေးပေါ့ဒီတော့သူတို့နဲ့ဆင်ပြေသွားတာပေါ့တို့ဒီသာမဏေမာလေးတဲ့ကျက်တူရိုးလေးနာမည်တော့မဲ့မဲ့ထားလိုက်တဲ့ဗုဒ္ဓတကိတာဗုဒ္ဓတကိတာကိုစားစရာလေးကျွေးလိုက်စကားလေးပြောလိုက်ဒီလိုနေကြတာပေါ့ဒီနေ့ကျတော့ဘေကုဏီမာကြီးကကြောင်းနဲ့လဲလဲသွားရင်လည်းဒီသာမဏေမာလေးနဲ့ဒီကျက်တူရိုးလေးတွေ့တဲ့အခါကျတော့ရောက်လာတယ်ဘေကုဏီမာအကြီးကဲဘေကုဏီမာကြီးသူတို့ခေါ်တဲ့အတိုင်းတော့จิตတဗုဒ္ဓတကိတာမင်းဘယ်မှာနေရလဲကွယ် ရှင်မကြီးဗျာတပည့်တော်ဒီမှာနေပါတယ်ဒီလိုပြောတော့သူကလည်းအတုမြင်တတ်တင်တတ်တာဆိုတော့အဲသူတို့ကောင်းကြောင်းသူတို့ကောင်းနေနေတဲ့ကြောင်းနေသူတို့ကောင်းတရားတွေအထောက်ပါတယ်မင်းသူတို့ကောင်းတရားတွေအထောက်တတ်ရလားရှင်မကြီးဗျာတပည့်တော်တော့ဘာသူတို့ကောင်းတရားမှမလောက်တတ်ပါဘူးမခက်ပါဘူးပဲသူတို့ကောင်းတရားလွယ်လွယ်ကူကူပါပဲဆိုအယိုးစုကပ္ပဋ္ဌာန်သင်ပေးတာပဲခုနကဘုန်းကြီးပြောသလိုမှတ်တာနော် ပထမသူများအယိုးစုကိုမြင်အောင်ကြည့်ခိုင်းတယ်သူများအယိုးစုကိုခြေစုံကောင်းဆုံးမြင်အောင်ကြည့်ခိုင်းတယ်ကျက်တူရွေးချက်ကျက်တူရွေးအယိုးစုပေါ့သူမြင်အောင်ကြည့်ခိုင်းတယ်သူများအယိုးစုကိုပထမမျက်စိဖွင့်ကြည့်ခိုင်းတယ်နောက်မှိတ်သူများရိုးစုမြင်ပြီဆိုကိုယ်ရိုးစုကိုပြန်ကြည့်ဒီလိုသင်ပေးတာကျက်တူရွေးလေးကတကယ်လောက်ပုံရတယ်သူတော်ကောင်းเจ้าနေတော့ကြည့်လိုက်နော်ကျက်တူရွေးသူတော်ကောင်းเจ้าနေတော့သူတော်ကောင်း စိတ်တက်တွေပေါက်သူတော်ကောင်းလှုပ်တွေလှုပ်ဖြစ်လာ ဘုရားလက်ထက်မှာလည်းဒါမျိုးတွေနှစ်ခုရှိပါချိုးကြမိုက်ဆိုးတဲ့ခိုးတဲ့နေရာရောက်တော့ခိုးဆိုးတိုက်ဆိုင်ခိုးခြင်းနဲ့တိုက်ခြင်းနဲ့စိတ်ပေါက်သူတို့ကောင်းကြောင်းရောက်တော့သူတို့ကောင်းစိတ်ပေါက်တော့ဒီနေ့ကျတော့အိန္ဒိယမှာလည်းပူတဲ့ချိန်တားပူတယ်အေးတဲ့ချိန်တားအေးဆောင်းရတယ်ကျတူရေလေးကအေးလုံးလို့နေဘူးနေအောင်ထွက်ဆချိန်လေးမှာခြံစည်းရိုးမှာပေါ့ဗျာမငြိမညာငုတ်တိုင်နဲ့စိုက်ထားတာ နေအောင်ရတဲ့ခက်မြင့်မြင့် တိုင်ထိတ်ပေါ့တိုင်ထိတ်တော့ခြေလုံးကတော့တာမန်ပေါ့ဗျာတကိုင်း6တွေပိုင်းထောင်ထားတဲ့အဲ့ဒီပုံမှာတက်ပြီးတော့နေစာလှုံတာနေပူစာလှုံအဲ့ဒီနေပူစာလှုံနေတဲ့ချိန်မှာတိတ်ငက်ကြီးတကောင်နဲ့သူ့ကိုချီကုတ်ယူသွားတော့အဲ့ဒီမှာဗြဟ္မသူကတော့ဟိုလားစကားလူစကားပြောတတ်တော့ကဲပါကဲပါဟောတာပေါ့နော်။နောက်အဲ့ဒီမှာတာမဏိမာလေးတွေအတီတော့ဒုတ်တွေခဲတွေနဲ့ယူပြီးလိုက်မောင်းကြတော့နောက်ကပြီးတော့နှစ်ပိုင်းဖြစ်နိုင်ပါတယ် နောက်သာမဏေမာလေးတွေမောင်းတာလည်းတစ်ပိုင်းနောက် तू အဲ့ဒီနောက်ပိုင်းကျဗရမတော်ကဲပါကဲပါဟုတ်တယ်နောက်ပိုင်းကျ तू ကအယုစုကပ္ပထရှုပုံပေါ်တယ်အဲ့ဒီကမ္မထရဲ့စွန့်ရည်တပ်ပြီးကြောင့်ဘုန်းကြီးထင်တာတော့တင်းငယ်ကြီးဟာဒီလိုခြေကုပ်ရနေမစားဘဲနဲ့နောက်ပိုင်းပထမတော့ဒီလိုတင်းခြေကုပ်တာသူလည်းမလှုပ်နိုင်နောက်တော့သူ့ရဲ့ကမ္မထစွန့်ရည်ကြောင့်ဒါခြေကုပ်တဲ့ဟာတွေကကုပ်ထားတဲ့ဒီလိုဖြေချလိုက်တာအမကျက်တူရည်လေးတော့အောက်မပြနိုင်တော့အောက်ဖောက်ခလဲကြ အဲ့မှာတာမဏိမာလေးတွေကကောက်ယူလာကောက်ယူလာကြောင်းပြန်ကြောင်းပြန်ပြီးဆေးတွေထည့်ပေးဆေးတွေထည့်ပြီးဘေကုဏီမာကြီးရောက်လာရောက်လာတဲ့အချိန်ဘေကုဏီမာကြီးမေးတယ်ချစ်တာချစ်တာဗုဒ္ဓတေခိတာချစ်တော်ကိုသိငက်ကြီးကဒီလိုကုတ်ချီသွားတဲ့ချိန်မှာဘယ်လိုဆင်ញင်နှလုံးသွင်းတယ်လဲဒါမေးတော့အဲ့ဒီမှာ तू ကဆင်ញင်နှလုံးသွင်းတဲ့ပုံစံမျိုးပြောသွားတယ် ဘာပြောလဲရှင်မကြီးဖုရားတဲ့တင်းငယ်ကြီးကတပည့်တော်ကိုတုတ်ချီသွားတဲ့ချိန်မှာဘလို့စိတ်ထဲမှာဆင်ញံနှလုံးနဲ့ဟိုအယိုးစုကြီးတစ်ခုကအယိုးစုကြီးတစ်ခုကိုကုတ်ချီသွားတယ်ဒါဒါသူအယိုးစုကိုဆင်ញံတော့ဒါမြင်တာပထမတစ်ချက်ကအဲ့လိုပြောနောက်တစ်ချက်ကဘာပြောလဲဒီအယိုးစုကြီးတစ်ခုကဒီအယိုးစုတစ်ခုကိုဘယ်နာလိမ့်မှပြစ်ချလိုက်မလဲဒီလိုစဉ်းစားမိပါတယ်ဗျာဆင်ញံမိပါတယ် အဲ့ဒီခါကျတော့ဘေကုဏီမကြီးချစ်တော်ဗုဒ္ဓရဲ့ဂီတာတာရုတာရုပါမင်းဒီဘောပါမညာဖုန်ညာမရနိုင်မြနောက်ဘဝတော့မင်းသိချဘောရလိမ့်မယ်ဘေကုဏီမရာမရာနာမကြီးထင်ပါလေသူကအဲ့လိုမိတ်မှာဒါကျက်တူ၍တိရစ္ဆာန်ဆိုတာတော့ဒီဘက်ဘဝမှာမညာဖုန်ညာမရဒါပေမဲ့ပါရမီဖြစ်သွားတယ်စနစ်တကျတင်တော့အဲ့ဒါကြောင့်ဘုန်းကြီးတို့စနစ်တကျ ကျင့်ရင်တိရစ္ဆာန်တွေတော့ဖြစ်နိုင်ပေဘုန်းကြီးတို့လူသားတွေအနေနဲ့မဖြစ်နိုင်တဲ့အကြောင်းမရှိဘူးဒီကမ္မထံအတုပတေအတုပတွေမှာတော့ဒီအယိုးစုကတော့တော်တော်များများခုတို့ကြောင်းနေလည်းရှိပါသေးတယ်ဒါတွေကအရင်တော့လည်းဘုန်းကြီးပြောခဲ့ပါဒီအယိုးစုကိုထိကထားရှုကြည့်ပေါ့နော်ဒါဆိုပိုကောင်းပါစိတ်တွေပြောင်းလဲလာလို့စိတ်တွေထွက်တာလို့ဒီရိုးစုရှုကြည့်လိုက်ကတ်လွယ်ပါတယ်။ဉာဏ်နဲ့ကမ္မတောင် main ထားရှုရင် စိတ်တွေထွက်တယ် ကိုရှုနေကြကမ္မနာရှုလို့မရဘူးဆိုရုပ်စုပြောင်းရှု စိတ်ကငြိမ်သွားပြီဒီကမ္မနာပြန်ရှုပေါ့အဲ့ဒါဆိုစိတ်ကငြိမ်ကပ်ပြီးတော့ကိုလိုချင်တဲ့မဉဏ်ဖုံဉဏ်ရနိုင်ပါလေနော်ဒီကနေ့ဒီလောက်နဲ့တင်အောင်ဒီနေ့ဟောပြောဆွဆွမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉဏ်ဖုံဉဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်